ကျွန်တော်ဒီဘက်တော့22ရက်17လပိုင်း2021ခုနှစ်မဟာသတိပဋ္ဌာနာတုတ်ကျင့်စဉ်တွေတစ်ခုပြီးတစ်ခုကျင့်ကြတာဦးဇင်းတို့အာနာပါနအစဉ်၄ဆင့်ပြီးခဲ့ပါပြီတတိမြဲအောင် နာသီဝါမှာကတ်တယ်အရှိအတူရှုတယ်သုံးချက်သိအောင်ရှုတယ်ဝင်သက်တွေထွက်သက်လျက် နူးညံ့သိမ်မွေ့ပြီးတော့ယုံရင်ကြံထမ်းမှုမရှိဘဲနဲ့နော်ငြိမ်အေးပြီးတော့ရှုတဲ့ငြိမ်သိမ်မြူဆိုတဲ့အဆင့်ရယ်လေးဆင့်နောက်ပြီးတော့သွားရထိုင်လျောင်းဣရိယာပုအပိုင်းရယ်ကိုယ်မှုဆမ်းမှုကြွားမှုလှမ်းမှုအလုံးကိုဣရိယာပုတွေမှတ်တဲ့အပိုင်းဆိုပြီးတော့6ခုအဲ့ဒီအပိုင်း6ခုပြီးခဲ့ပြီအခုဒီနေ့ပဋိကာ ပฏิကူလမနတိကာရာနော်ဒီအပိုင်းပฏิကူလမနတိကာရဒီခန္ဓာကိုယ်ကြီးရဲ့ယွန်ရှာဆက်ဆုပ်ဖွဲ့တွေကိုရှုမှတ်ပွားများတဲ့အပိုင်းဥစဉ်ဒီနေ့အရင် ဟောပြီးမှတဏှာရီလောက်လက်တွေ့ပြန်ကျင့်ကြံမှမယ်ဥစဉ်တို့ဒီကမ္မထံကဥစဉ်တို့ သာသနာမှာမြတ်စွာဘုရားရှင်ကိုရောဘုရားကြီးရဲ့လက်ထက်တော်အခါကအိုးမာတိကမာတာကြီးတို့အိမ်မှာနေရင်ဒီကမထမ်းကိုနှလုံးသွင်းပွားများရင်းနဲ့အနာဂါမိမတ်ကိုတည်တာဒီကမထမ်းကိုပွားများသောအဖြစ်အာထုတ်သောအဖြစ်မိမိတို့ရဲ့တန်တန်မှာဖြစ်ပေါ်နေတဲ့ တဏှာရာဂတွေကိုပယ်ရှားနိုင်တယ်ဦးဇင်းတို့တရားလှုပ်လှုပ်တယ်တရားလှုပ်လှုပ်တယ်ဆိုတော့ဦးဇင်းတို့ဦးဇင်းတို့တရားတော်မတို့တွေကိုယ်စိတ်ကိုပြန်ပြီးသုံးသပ်မှာကိုအားထုတ်တဲ့တရားကလောဘတွေရော့ရော့လာရလားကိုမှရှိနေတဲ့ဒေါသတွေရော့ရော့လာရလားမောဟတွေမာနေမာနတွေ မနာလိုခြင်းနေဝန်တိုခြင်းနေကိုယ်တန်တာမှာရော့ရလားလို့ဆင်ញင်ရမယ်တရားတော်အာထုတ်နေပြီးကြီးလိုက်တဲ့လောဘကြီးလိုက်တဲ့ဒေါသဆိုရင်အဲ့ဒါအာထုတ်တဲ့ဟာအဲ့ဒါမမြင်သေးလို့အာထုတ်မှုအာနေသေးလို့လူတိုင်းလူတိုင်းကတော့ရှိတာပဲဒေါသတွေက အနာဂါမိမှမှာဒေါသကပယ်တာကိုသောတာပန်လည်းရှိသေးတာပဲတရားကံလည်းရှိသေးတာပဲအခုလိုပုထုဇဉ်ဆိုတော့ပြောမနေနဲ့အဲ့ဒီလောဘဒေါသတွေရှိနေသေးတဲ့ဥစဉ်တို့တွေဟောဒီကမ္မထံကို များများပွားရင်ဒီခန္ဓာကိုယ်ကြီးကိုယုံမုံ လောဘတွေပို့ပို့ငြိမ့်လာမယ်ဒေါသတွေပို့ပို့ငြိမ့်လာမယ်မောဟတွေပို့ပို့ငြိမ့်လာမယ်အဲ့ဒီအကျိုးတွေရနိုင်တယ်နော်ဒါကြောင့်မို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားဒီကမ္မထံကိုသင်ပေးဒီကမ္မထံကိုသင်ပေးပြီးတော့ဘွားများအားထုတ်ကြလို့ကြွတန်းဝင်သွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲရောက်မို့ကာယကတာတတိဆိုတာဆရာနန္ဒမထေရမြတ်ကဩ ဒီကာယကတာတတိဆိုတော့စိတ်ကန်းကြီးနဲ့တူတယ်ဒီမောစိတ်ကြီးတက်ခုလူတွေဒီမောတွေတက်ဖို့ဆင်းကြတက်ကြယုံယုံယုံယုံနဲ့သွားကြလာကြသလိုပဲအခုလည်းပဲနိဗ္ဗာန်သွားဖို့ရာအတွက်ဟောဒီကာယကတာတတိကနေပေါက်မြောက်သွားတဲ့ယဟန်တွေရောလူတွေရောမြောက်များစွာအဲ့မာတိကမာတာကြီးဆိုရင်တို့ရွာမှာတန်ဃာတော်တွေကြွလာတယ်အရှင်ဖုရားတို့ ဘယ်ကြွမှာတော့ဖေရဓမ္မကြီးတရားထုတ်ဖို့နေရာလေးတစ်ခုရှားတာအစင်တဲ့နေရာလေးအထုတ်မလို့ဩတပည့်တော်တို့ရွာမှာတပည့်တော်တို့လှူဒန်းမယ်ဖေရဒီမှာရှင်ဖေရတို့အထုတ်ကြပါဖေရဆိုပြီးတော့ဒါခါတည်းလျှောက်ထားတော့တန်ဃာတော်ဒီတရားအထုတ်အရှင်ဖေရတို့မြတ်စွာဘုရားဘာတွေများဟောပြလိုက်တာတော့ဓမ္မကြီးမြတ်စွာဘုရားဟာဒီ32ကုဋ္ဌာတကမ္မထာကြီးသင်ပေးလိုက်တာ အဲ့ဒီကမ္မထန်ကြီးကိုပဲအကြိမ်ကြိမ်ပွားပြီးတော့ဒါနေတော့ဆိုပြီးတော့ရသော်ဖះအဲ့ဒါပဲပေးလိုက်တာဟာရှင်ဖះတို့ပဲအာထုတ်ရတပည့်တို့အာထုတ်လို့မရဘူးလားအော်ဒကမာကြီးလဲခန္ဓာကိုယ်ဟာဒီ32ခုထာတာရှိတာဒကမာကြီးလဲရှုရမှာပေါ့အာမှန်ပါတပည့်တော်သင်ပေးပါဖះအဲ့ကြတော့ကေသာလောမနခာဒန္တာတေသော သင်ရတာဒါကြောင့်မို့ဒီကမ္မထံကို အားထုတ်မယ်ဆိုပိဋကသုံးပုံနှုတ်ကုန်ရတဲ့မထေမြတ်ပဲဖြစ်ပါစေတဲ့အကုန်လုံးကိုပြန်ပြီးတော့32ပါးလုံးကိုအဲ့ဒါကို အကုန်မှတ်မိအောင်ပြန်ကြည့်ရတယ်တဲ့နော်ဆမင်းမွေညင်းလက်သေးခြေသေးသွားအေးစကြည့်တဲ့ဖြင့်32မျိုးလုံးကိုအကုန်လုံးအလွတ်ရအောင်အကြိမ်ကြိမ်ပွားရတယ်အကြိမ်ကြိမ်ကြက်ထားတာ ပြီးမှတဆင်ပြီးတဆင်နှုတ်နဲ့ရွတ်နှုတ်နဲ့ရွတ်ပြီးတဲ့အခါကျမှတခါစိတ်နဲ့ပြန်သုံးသပ်အစင့်နဲ့အဲ့ဒီလိုပွားများရတယ်အဲ့ဒီလိုပွားများတော့အခုမာတိကမာတာဆိုတဲ့ဒကမာကြီးကိုလည်းအဲ့လိုသင်ပေးဒကမာကြီးကလည်းအဲ့ဒီဟာကိုသေချာမှတ်သားမှတ်သားပြီးတော့မှ အိမ်မှာနေရောညရောစင်ញံသုံးတတ်တာအတိတ်ကံပါရမီအားကောင်းတဲ့အခါကျတော့ အနာဂါမိမတ်ကိုစိုက်သွားတယ်။အိုးယဟန်တော်တွေတောင်မှမက်မကူးသေးဘူးအိမ်မှာရှိတဲ့ဓမ္မကြီးကမက်တွေဖိုးတွေအကုန်ရနေပြီ။အနာဂါဆက်နေတည်သွားပြီ။နောက်ပြီးတော့ဦးဇင်းတို့သင်္ကန်းဝတ်တဲ့အခါမှာဒဇပင်စက ကမထံဆိုပြီးတော့အဲ့ဒါကိုပေးတယ်။နော် အဲ့ဒီကိုရင်ဝတ်လို့ယဟန်ပြုတ်လို့ဆရာသမားတယောက်ကသေချာအဲ့ဒဇပင်စကကမ္မထမ်းဆိုပြီးတော့သမင်းနေနော်သွားတွေရေတွေဒီပေါ်မှာ၅မျိုးပေါ်မှာသေချာဆင်ញံသုံးသပ်ပြီးတော့မပေးရင်အဲ့ဒီဆရာသမားဟာ မိုက်မဲတဲ့ဆရာပဲထာဂရာတွေကဖွင့်တယ် ဘာလို့လဲဆိုမက်ဖို့ရကြောင်းနီလန်ကြီးဆုံးရှုံးသွားလို့ချောလေပါရမီအတိတ်ကံပါရမီအာကြီးတဲ့ပုံကိုယ်တွေကြတော့အဲ့ဒီခေါင်းရိုက်ရင်းနဲ့အဲ့ခေါင်းရိုက်နေတဲ့အချိန်မှာဟောဒီဆံမင်းတွေမှွင်းညင်းတွေလက်သက်ခြေသေးတွေသွားတွေအရေတွေဆိုတော့ဒီ၅မျိုးကိုတည်တည်ချာချာသုံးသပ်ခိုင်းလိုက်တာနဲ့အဲ့ဒီမှာခေါင်းလိုက်ရိုက်ပြီးရောယဟန္တာဖြစ်တာ ဒါဒီကမထိုင်းရဲ့ထူးခြားချက်နော်ဒီကမထိုင်းရဲ့ထူးခြားချက်ကအဲ့ဒီလိုအတိတ်ပါရမီအကောင်းတဲ့ပုံကိုယ်တွေအတိတ်ကဓာရီကိုဆင်ញင်ခဲ့တယ်ပွားများခဲ့တယ်သုံးသပ်ခဲ့တဲ့ပုံကိုယ်တွေဆိုရင်ကောင်းရိပ်ပြီးတာနဲ့တခါတည်းပဲယဟန်ကိစ္စပြီးတယ်ရောင်မတော်မြို့ကနောင်ဆရာတော်ကြီးကငါဟိကိုမာနတာမွေးကြိုင်မြက်ခိုင်လှစွာ ကောင်းရာမမြင် ဆံမင်းသားရှိ အမွေရှိ၍ရှိသည့်လက်သည့်ခြေအသည့်နှင့်သွားလိတထွေအရေတမျိုးညီနန်းဆိုသည်အသောအပုတ်ကြီးပါတကားဇလုံးငယ်တော့ကရှင်သာမဏေပြုတော်မယ်ဆိုတော့ခုနှစ်ရက်ဆရာတော်ကတမ်းပြီးဝတ်မပေးဘူးခုနှစ်ရက်လုံးလုံးကြောင်းမှာအဲ့ဒီဟာကိုအရင်သင်ပေးတာ ဒသပင်စကကမထံရဲ့နောက်ပြီးတော့သကလဝတ္တဒုက္ခနေတရဏအဲ့ဒီပါဠိတွေကိုအရင်ဆုံးသင်္ကန်းတောင်းနေအရင်ကြက်ရတာခုနှစ်ရက်လုံးသွားကြက်ရခုနှစ်ရက်လုံးကြောင်းမှာသွားပြီးတော့အနေတိုင်းညနေခင်းပြန်လာကြောင်းကလည်းတောင်းပေါ်မှာအဲ့တောင်းပေါ်မနေ့ဆိုရင်သွားခုနှစ်ရက်လုံးလုံးနေတိုင်းလာ ဆိုပြီးတော့ဆရာတော်ကအရင်ဆုံးအဲ့ဒါကိုသင်ပေးတာအဲ့ဒါငယ်လေးကလေးအဲ့ဒါကို ရအောင်အဲ့ဒါခေါင်းရိပ်နေတဲ့အခါကျတော့ငါဤကိုမာနန္ဒာမွေကြိုင်မြဲခိုင်လှစွာကောင်းရာမမြင်ဆံမင်းသာရှိအမွေရှိ၍ရှိသည့်လက်သည့်ခြေအသည့်နှင့်တွာလိတထွေအရေတမျိုးညီနန်းဆိုသည်အတော်အပုတ်ကြီးပါတကားဆိုပြီးအဲ့ဒါကိုသူကအောက်ကနေဆင်းရင်ပြီးတော့အကြိမ်ကြိမ်ထပ်ထပ်အဲ့ဒါကိုပွားများခိုင်းနေတယ်အပေါ်ကနေမှခေါင်းရိပ်နေတယ် ကောင်းရိပ်နေရင်းနဲ့ဆဝင်းနေကြကြလာတာတွေကိုကြည့်ပြီးတော့အဲ့လိုလိုပွားများရတယ်ဒါရှေးခေတ်ကကိုယ်နေသားမနေတို့ပါရမီတူအတိတ်ကအာကြီးတဲ့ပုံကိုယ်တွေဆိုအဲ့ဒါကိုရှူရင်းနဲ့ပဲအဲ့ဒါတသပင်စကကမ္မဋ္ဌာန်းရှူရင်းနဲ့အဲ့ဒါမက်ဖို့နိဗ္ဗာန်ရတယ်နောက်ပြီးတော့ဦးဇင်းတို့တရားတော်မှတွေကြားဘူးတဲ့ဝင်ဂီတမထေရ လူဘဝတုန်းကသူ့ရဲ့အစွမ်းပညာသူရထားတဲ့မန္တန်ကသေဘေးသားပုံကိုယ်တွေကိုအကုန်လုံးဘယ်ဘုံရောက်တယ်ဆိုတာ तू ကအဲ့ဒါသိနိုင်တယ်ပါရမီသူရှိတယ်အဲ့ဒီအယောကောင်းကိုခောက်လိုက်တာနဲ့ဒီပုံကိုယ်ဟာငရဲရောက်နေတယ်ဒီပုံကိုယ်ဟာနော်နတ်ပြည်ရောက်နေတယ်ဒီပုံကိုယ်ဟာဘယ်ရောက်နေတယ်တိရိစ္ဆာန်မူရောက်နေတယ်ဆိုတာအကုန်လုံးပြောနိုင်တယ်အဲ့ဒီလိုပြောနိုင်တဲ့ဝိင္ဂီတ မြတ်စွာဘုရားထံရောက်တော့မြတ်စွာဘုရားဝင်ဂီတမင်းကလူရိုးကောင်းခောက်တာနဲ့အကုန်လုံးကိုပြောနိုင်ဟာရှင်မြတ်အကုန်ပြောနိုင်တယ်တပြီးတော့မန္တန်နဲ့ရွတ်ပြီးမေးမြန်းလိုက်လို့ကတော့မပြောနိုင်တဲ့ပုံကိုမရှိဘူးဟုတ်ပါပြီကဲလာပါမြတ်စွာဘုရားလူရိုးကောင်းနေငါလည်းခောက်ခိုင်းကြည့်တယ်မေးခိုင်းကြည့်တယ်ဒါပဲရောက်ငရဲဘုံရောက်ဒီပုံကိုပဲရောက်နတ်ပြည်ရောက်အကုန်ပြောတာ ယဟန္တာကောင်းရဲ့အယုတ်ပေးတာဘယ်မှာမှကိုရှာလို့မရတော့ရှာလို့မရတော့တခါတည်းဟောဆိုချွေးတွေပြန်နေပြီသူပညာနဲ့ဘယ်ဘုံရောက်တယ်ဆိုတာကိုပြောလို့ကိုမရအဲ့ဒီဓမ္မရလားမရဘူးဒါအရှင်ဘုရားဘယ်ရောက်သွားလဲအဲ့နိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်မင်းခေါ်လို့လည်းမရတော့အဲ့ဒီကြတော့မှအရှင်ဘုရားဒါကိုသိနိုင်တဲ့မန္တန်မျိုးရှိတာဩရှိတာပေါ့ရှိတာပေါ့ ကဲရှိရင်တပည့်တော်သင်ပြတော်မူပါဗျာဒီတိုင်းသင်လို့တော့မရဘူးဝိင်္ဂိတသင်္ကန်းဝတ်မှာရမှာသင်္ကန်းဝတ်မှာရမှာဆိုတော့မှန်ပါဗျာအဲ့ဒါဆိုလဲတပည့်တော်သင်္ကန်းဝတ်ပြီးသင်ပြစီလိုချင်တာကိုမန္တန်ကဲသင်္ကန်းဝတ်ပြီးတော့လူရိုးကောင်းသိတဲ့မန္တန်မြတ်စွာဘုရားဗာပေးလိုက်တာဒီ32ခုရာသာပေးတာပဲအဲ့တော့မင်း မန္တန်လိုချင်ရင်တော့အဲ့ဒီဟာကိုအရင်ပွားရမယ်32ခုထာတာကိုအရင်ဆုံးလုပ်ရမယ်ဒီ32ခုထာတာကိုပဲသေသေးချာချာသင်ပေးလိုက်ရင်းနဲ့အဲ့ဒါဝင်ဂီတာဟာ နောက်ဆုံးတော့ယဟန္တာမတိဖြစ်သွားတာဒါဒီကမ္မထမ်းကြီးရဲ့ထူးခြားချက်เนาะဒီကြောင့်မို့ဒီကမ္မထမ်းတရားကိုပေါ့ပေါ့တဏ္ဍမထင်ပါနဲ့တချို့တလေဒါအရင်တော့ တခါတယောက်ကဒီကမ္မထံကိုပွားတာနှစ်ပေါင်း30တဲ့နှစ်ပေါင်း30ပွားပြီးဘာမှကိုမပေါ်ပဲနဲ့အဲ့ဒါဖြစ်သွားတော့ဒီကမ္မထံကြီးပေါ်မှာသွားပြီးပြက်မှားတာဒီ32ကုဋ္ဌာသကမ္မထံအလကားပါပဲငါလည်းလောက်ကြည့်ပါတယ်ဘာလည်းဖြစ်ပါဘူးဆိုပြီးတော့အဲ့ဒီမှာလည်းတခါတည်းတရားပေါ်မှာပြက်မှားပြီးသေတော့ငရဲရောက်တယ်ငရဲကလွတ်တော့မိเจ้าကြီးဖြစ်ရတယ်ဆိုတဲ့အကြောင်းเนาะရောက်မို့ မြတ်စွာဘုရားဟောထားတဲ့ဒီတရားတွေနောက်ပြီးတော့ဦးဇင်းတို့အရင်တော့ကသူဖတ်ဖူးတယ်ဒီရဲ့ကေတာလောမနခဒန္တာတဆောဒီ၅မျိုးပေါ့နော်ဒါလေးတွေကိုဆိုရှေးကဆရာတော်ဘုရားကြီးတစ်ပါးကဘလောက်ထိဟောလို့လဲသူကျမ်းမာရေးမကောင်းတဲ့တရားဓမ္မတွေအဲ့ဒီကျမ်းမာရေးမကောင်းတဲ့တရားဓမ္မတွေကိုဘယ်နာမှာယောဂဖြစ်တာလဲဖြစ်တဲ့ယောဂနဲ့ဒီခန္ဓာကိုယ်ထဲကဥပမာအာအသေးပြက်တဲ့ တရားဓမ္မတွေဆိုရင်နှလုံးအသက်အမြင့်အဖြင့်အဆုတ်ဒါကတော့မြန်မာလိုပြောလိုက်တာပေါ့နော်သူရဲ့ပါဠိလေးရှိတယ်အဲ့ဒီပါဠိလေးအဲ့ဒီ၅မျိုးကိုသူကအကြိမ်ကြိမ်ရွတ်ခိုင်းတာလေဒါဖះရဲ့နှုတ်တော်ဓွက်တွေကစွမ်းမုံကိုဦးဇင်ပြောပြတာအဲသူ့မှာအသက်၆တဲ့ယောဂဖြစ်နေတယ်ဆိုရင်အဲ့အသက်ပါတဲ့အဲ့ဒီ၅မျိုးတအုပ်စု၅မျိုးတအုပ်စုကိုသေးသေးချာချာအဲ့ဒါရွတ်ဆန်းဆိုပြီးတော့သေးသေးချာချာအဲ့ဒီဟာကိုအကြိမ်ကြိမ်ယူရင်းနဲ့ အနာယောဂါတွေပျောက်သွားတယ်အနာယောဂါတွေပျောက်သွားတာနော်ဒါဖရာရဲ့နှုတ်တော်ထွက်တည်စွမ်းအားကြီးပုံကိုပြောတာပါနော်အဲ့တော့ဖြစ်တဲ့ပုဂ္ဂိုလ်ကအခုပြောသလိုပဲဥမာကင်စာဖြစ်တယ်ဆိုဥနဲ့ပတ်သက်တဲ့နေရာပါတဲ့၅မျိုးအဲ့ဒီပါဠိ၅မျိုးကိုဆွဲထုတ်ပြီးတော့အဲ့ဒီဟာကိုအလွတ်ကျက်ခိုင်းတာအဲ့ဒါဩလွန်ခဲ့တဲ့၄၅နှစ်တုန်းကဥစဉ်စာဖိုင်နဲ့စာအုပ်တုပ်ထဲမှာဩဒါသုံးသပ်တဲ့ဘုရားသာကမ္မထမ်းကြီးကို စိတ်ဉဏ်ပွားများခိုင်းရင်းနဲ့ဒါသူ့ကိုကုသိုလ်ရအောင်လုပ်ပေးတာဟောကျမကြီးတွေလည်းကောင်းသွားတယ်တဲ့အဲ့ဒါလက်တွေ့အဲ့လိုဒီအများကြီးပျောက်တယ်ဆိုတဲ့အကြောင်းဖတ်ခဲ့ရဘူးတယ်နော်ဒါအတွေ့အကြုံဘုဟုတုတာလေးပေါ့နော်32ကုဋ္ဌာတအဲ့ဒီလို32ကုဋ္ဌာတကိုကာယကတာတတိကမထံနော်ဤကာယကတာတတိကမထံကိုမဟာတတိပဌာနာတုတ်၌ပฏิကူလာဤအစွမ်းအဖြင့်သာလေးဟောပါတယ် အာပတိတတိပဌာနာတုတ်မှာမဟာဟတိဗဒောပမတုတ်မဟာယာဟုလောဝါဒတုတ်အဘိဓမ္မာဓာတုဝေဘေနှင့်ဥပရိပန္နာသဓာတုဝိပင်ကတုတ်တို့၌ဓာဤအစွမ်းအားဖြင့်ဟောထားပါတယ်ဒါဆိုတော့လည်းဘာလဲဓာတွေပဲပြန်ရှုတာပဲတက္ကမထံဆိုတာနော်ဒီ32ခုဓာတ်တွေကိုဓာတွေကိုပဲအပြည့်အမြန်အလန်းလန်းတခါတည်း 32ခုထာတာအနေနဲ့မြတ်စွာဘုရားဟောတယ်ဓာတ်အနေနဲ့ဟောတယ်နော်ဓာတ်ဤအစွမ်းအပြင်အဲ့ဒါပြန်ပြီးတော့မြတ်စွာဘုရားဟောတာရှိပါတယ်တဲ့နော်ဥပရိပါဏာတကာယကတာတတိတုံနိုင်မှုကအကျင့်ပုဂ္ဂိုလ်အာအစင်းအပြင်ထင်ဤထိုပုဂ္ဂိုလ်ကိုရည်၍ဇံလေးပါးတို့ကိုဝေဖန်ဟောကြားထားပေသည် ထိုတွင်ဓာတ်တို့၏အစွမ်းအပြင်ဟောထားသောကမ္မထံသည်ဝိပဿနာကမ္မထံပေသည်ပฏิကူလာ၏အစွမ်းအပြင်ဟောထားသော ကမ္မထံသည်တမထကမ္မထံပေသည်ဒါတမထကမ္မထံနေနဲ့ဝိပဿနာကမ္မထံနေနဲ့တနည်းပြန်ပြောရင်တော့သုံးဒီကမ္မထံ40ထဲမှာဒီဓကမထံတို့ပฏิကူလာမနတိကာရဆိုတဲ့ဒီဂျောရှာဆက်ဆုပ်ွယ်ရှုတဲ့ကမ္မထံနေတို့ ဒီဟာတွေဟာသူကသမထလည်းဟုတ်ဝိပဿနာလည်းဟုတ်တယ်ကမ္မထမ်းလို့အဲ့လိုပြောတယ်မှတ်နေယုံတက်တက်လေးဆိုရင်သမထဖြစ်သွားပြီးတော့ဟိုဘက်ကိုညံလေးကူးလိုက်တာနဲ့ဝိပဿနာဖြစ်သွားလို့အဲ့ဒါကြောင့်မို့ဝိပဿနာနဲ့နိစ္စတော့ကမ္မထမ်းများလို့အဲ့လိုမှတ်ပါတယ်ဒီဟာကိုနော်အဲ့တော့ ပฏิကူလာမနတိကာရကမ္မထံကို ပွားများသောယောဂီသည်တဲ့အောက်ပါ နမိတ်ယူမှုခုနပါးတို့မှာကြွန့်ကျင်ရမည်နံပါတ်1ရှေးဦးစွာကွဋ္ဌာတတို့ကိုနှုတ်ဖြင့်အနုလုံပฏิလုံအဖမှန်ရွတ်ဆိုရမယ်ဒီကမ္မထံကို ပွားကျင်တဲ့ပုဂ္ဂိုလ်ကအဲ့ဒီ32ကွဋ္ဌာတတွေတစ်ခုပြီးတစ်ခုသေချာရွတ်ဆိုရမယ်နံပါတ်2 ၎င်းနောက်စိတ်ဖြင့်မြင်အောင်ဆင်ញင်ရမယ်ကေတာသမင်သမင်သမင်လို့စိတ်နဲ့အဲ့သမင်နေရာကိုအာရုံပြုကြည့်တာတော့အဲ့ဒါမျိုးကုဋ္ဌသားတို့ဤနံပါတ်3အစင်းကို၎င်းသူ့ရဲ့အစင်းဩအဖြူရှိတယ်အမဲရှိတယ်သမင်က နော်ဖြူနေတယ်အချိန်မှဆိုရင်ကိုယ့်ရဲ့သမင်ရဲ့အဖြူရောင် မဲနေအမဲရောင်နောက်ပြီးတော့ပုံတရံသူ့ရဲ့ပုံတရံနောက်ပြီးတော့အယတ်ဒေတာဩဆပင်ဆိုရင်ဥမာသူ့ရဲ့ပုံတရံရှိတယ်ဆပင်ရဲ့ပုံတရံနောက်ပြီးတော့သူ့ရဲ့အယတ်ဒေတာဆိုဥကောင်းထက်မှာဆပင်နေရှိတယ်တိယာဌာနအယတ်ဒေတာအဲ့မှာဒေတာတိယာဌာနနော်အဲ့ဒါလဲဥကောင်းဌာနတိယာဌာန တဘာကဝိတဘာကအပိုင်းအခြားကို၎င်းတဲ့အဲ့ဒါတွေကိုဆင်ញင်ရမယ်အဲ့ဒီခုနှစ်မျိုးနှုတ်ဖြင့်ရွတ်ချင်းဒသပင်သကပထမ၅ပါးတွဲကို အနုလုံ၅ရက်ပฏิလုံ၅ရက်အနုလုံပฏิလုံ၅ရက်ရက်ပေါင်း15ရက်ဒါရှိရကျင့်သွားကြတဲ့ပုဂ္ဂိုလ်တွေကနော်အဲ့ဒါမျိုးကျင့်သွားကြတာတဲ့နော် ရှေ့ကနေပြီးတော့ဆိုတယ်အပြန်ပြန်ဆိုတယ်နော်အပြန်ပြန်အလှန်လှန်ပြန်ဆိုတယ်၅ရက်စီ၅ရက်စီအဲ့ဒါမျိုးနဲ့ဒါပထမတစ်ခုကို၅ရက်စီ၅ရက်စီနဲ့15ရက်တောင်ပွားတာတဲ့အောက်ကနေပြီးတော့အခါဒုတိယတတိယစတုထအဲ့ဒါမျိုးတွေတစ်ခုပြီးတစ်ခုပြောရရင်တော့အဲ့လိုလားနဲ့ရက်နဲ့နော်တစ်ခုပြီးတစ်ခုကိုအဲ့ဒါ ၅ခု၅ခုကို အသွာတစ်ခေါက်အပြန်တစ်ခေါက် အသွာအပြန်အဲ့လိုနဲ့သူကအကြိမ်ကြိမ်ပွားတာရှေ့ကလောက်သွားတဲ့နီးတွေနော်အဲ့ဒီလိုသွားပြီးတဲ့အခါကျမှ ထိုသောရွတ်ဆိုခြင်းကြောင့်စိတ်သည် ထိုထိုဤဤအရတ်တို့မပြေးတော့ပဲဆာမင်စာသောကုဋ္ဌာတတို့၌ရွယ်လုံးတန်းအစဉ်ကဲ့သို့စိတ်ဝယ်ထင်ရှားလတ်သော နှုတ်ရွတ်ဆိုခြင်းကိုရပ်ဆိုင်၍ထင်လာသောအစဉ်ကိုရှောက်၍စိတ်ဖြင့်အောင်းမေ့ဆင်ခြင်အပ်၏သမင်းမွေးညင်းခြေသည်လက်သည်အရေးစာရှိသဖြင့်ဒီလို၅မျိုးကို အပြင်းပြန်အလှန်လှန်အပြင်းပြန်အလှန်လှန်သေချာကိုရအောင်လုပ်ပြီးတဲ့အခါကျမှအဲ့ဒီပေါ်မှာညံလေးနဲ့ဆင်ញင်ကြည့်တာ ဒီသပင်တွေကိုယွန်တရားဆက်ဆုပ်စွဲရပါလားခြေသေးလက်သေးတွေအော်ယွန်တရားဆက်ဆုပ်စရာပါလားအော်ဒီသွားတွေကလည်းယွန်တရားဆက်ဆုပ်စရာပါလားအဲ့ဒီလိုပွားများတာစိတ်ထဲမှာစင်ញံသုံးတတ်တော့တာ ပထမတော့နှုတ်နဲ့အရင်ရအောင်လုပ်တယ်နောက်ကြတော့မှစိတ်ကနေပွားတယ်အစင်း တန်တန်အယတ်တိယအပိုင်းခြားဟုရာ၌ဆံမင်သည်အစင်မဲနဲ့ဤအသက်ကြီးသောပုဂ္ဂိုလ်များအားဖြူဤချိန်ခွင်ရောပုံတဏ္ဏကတ်တို့ရှိရှိလုံးလုံးရှိဤချက်မှအထက်အရ၌ဖြစ်ဤဆိုဆိုသောဥကောင်းရေ၌တည်ဤတူသောတဘာကပြိစေရာအဖြစ်ဝဲရာရှေ့နောက် ထက်အောက်ဟူသောမိမိတို့ဆံမင်များဖြင့်ပိုင်ခြားဝေဖန်အပ်၏မတူသောဝိသဘာကပြိစေရာအပြင်လဲဆံမင်သည်မှုညင်းမဟုတ်မှုညင်းသည်ဆံပင်မဟုတ်ဆံမင်သည်ကျင်ငယ်မဟုတ်ကျင်ငယ်သည်ဆံမင်မဟုတ်ဤသို့အပိုင်ခြားအပြင်လဲကုဋ္ဌာတာတစ်ပါးနှင့်ပိုင်ခြားအပ်၏အော်ဒီဆပင်နေဆိုတာခေါင်းပေါ်မှာရှိနေတာရှိနေတဲ့ဆပင်နေဟာ ငွေညင်းမဟုတ်ဘူးအသွေးမဟုတ်ဘူးအသားမဟုတ်ဘူးအယောမဟုတ်ဘူးအော်ဆာမင်ဟာဆာမင်တတ်တဲ့ပဲကျန်တဲ့ဟာတွေနဲ့ပိုင်းခြားပြီးတော့အဲ့လိုလဲရှုရတယ်အပနာတို့ရောက်အောင်ပွားနီးအကျဉ်ဤတို့အစင်တန်တာအနတ်ဖြစ်ကြောင်းတရား၅ပါးတို့ဖြင့်ဆက်ဆုပ်ဖွယ်ယွန်ရှားဖွယ်ကို၎င်းဉာဏ်ဖြင့်ဆင်ခြင်ပွားများအပ်၏ အဖမှန်ဆင်ခြင်၍ဉာဏ်၌ထင်ရှားလာသည်ရှိသောစံပင်မွေးညင်းစာသောအမိပညာကိုမသုံးသပ်မမှတ်သားတော့ပဲဧကဆက်ဆုပ်ွယ်ဧကဆက်ဆုပ်ွယ်အော်ဒါယွန်စရာကြီးပါလားယွန်စရာကြီးပါလားယွန်စရာကြီးပါလားနောက်ဆုံးတော့အဲ့လိုရှုမှာတဲ့။အစာပိုင်းတော့တစ်ခုချင်းတစ်ခုချင်းကိုရှုနေတာ။နော်အစာပိုင်းတော့နောက်ပိုင်းကျတော့အကုန်လုံးကိုခြုံပြီးဤကဆက်ဆုပ်ပွဲဤကဆက်ဆုပ်ပွဲဆိုတာစာလိုပြောတာပေါ့ ဦးဇင်းတို့ကတော့ကိုယ့်ကိုဘွားတဲ့ခါအော်ယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားအပုတ်ကြီးပါလားပွားကြီးပါလားယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားဦးဇင်းတို့ကကြောအဲ့လိုဘွားတာအမြင်ပြည့်ချက်ကိုကြော်ကအနုလုံပฏิလုံအပြန်အလှန်အနုလုံပฏิလုံအပြန်အလှန်ဉာဏ်ဖြင့်ဆင်ញင်အာဤဤ၌ကုဋ္ဌာတဒရထင်ရှားလာသည့်အခါနာမပညာကိုလွန်မြောက်လေတော့ဤသို့ပုဂ္ဂိုလ်တ attva ကင်းစင်သဖြင့်ကုဋ္ဌာတအစုသည်သာ ထင်သည်ရှိသောသူတော်ဘာတန်တာ၌ဆင်ញင်သောအခါ၌လေကောထာတာအစုသာထင်ကုန်ဤတတ္တတင်ညာဇီဝတင်ညာပျောက်ဤဒါဒီကမထမ်းရဲ့အကျိုးနော်ဦးဇင်းတော်တရားတော်မတွေဇမင်းတွေယွန်တရားဆက်ဆုပ်เสียပါလားမွေးညင်းတွေယွန်တရားဆက်ဆုပ်เสียပါလားအရေးတွေကယွန်တရားဆက်ဆုပ်เสียပါလားအယိုးတွေကယွန်တရားဆက်ဆုပ်เสียပါလားအသွေးတွေအသားတွေတစ်ခုချင်းကိုလိုက်ပြီး အော်ယွန်တရားပဲဆက်ဆုပ်စရာပဲယွန်တရားပဲဆက်ဆုပ်စရာပဲလို့ပွားရင်ပွားရင်ပွားရင်အဲ့ဒီ32ကုဋ္ဌာသအစုအဝေးကြီးတန်တန်ကြီးကုဋ္ဌာသအစုတွေကိုမြင်လာတယ်ပုဂ္ဂိုလ်လို့မမြင်တော့ဘူးတတ္တဝါလို့မမြင်တော့ဘူးယောက်ျားလို့မမြင်တော့ဘူးမိန်းမလို့မမြင်တော့ဘူးငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူး နော်ဒီ32ခုထာသားရဲ့အစုအဝဲကြီးသာလီရှိတာပါလားလို့ညာနဲ့မှအဲ့ဒီလိုတက်ဝင်သွားအောင်ကိုရှုရမယ်ဤသို့ရှုစင်ကြမှာများသဖြင့်ကွက်ကြကွက်ကြအထူးအဖြင့်ခြားနာ၍သာထင်လာ၏ထိုအခါမထင်ရာကွက်ထာသားများကိုခြုံ၍ခြား၍လွတ်၍လွတ်၍ညာ၌ထင်ရှားသောကွက်ထာသား၌နှလုံးသွင်း၍ ကိုထာတာတဘာရီကြံသိတံအဖန်တလဲလဲပွားများဆင်ញင်အဤဒါကတော့ဇံရအောင်လုပ်မှာမို့အကုန်လုံးကို နောက်ဆုံးမလုပ်တော့ပဲနောက်ဆုံးတမျိုးတည်းလုပ်ယူတာနောက်ဆုံးတမျိုးတည်းအဲ့ဒီလိုတမျိုးတည်းကိုရအောင်ယူပြီးတော့နောက်ဆုံးဥမာအယိုးဆိုရင်အယိုးအယိုးအယိုးအယိုးအယိုးဆိုပြီးတော့ဒီအယိုးပေါ်မှာပဲတမာရီကိုတီးပြီးတော့မှ အဲ့ဒီအယိုးကနေမှတခါတည်းသူ့ရဲ့ဇန်နေရတော့ဒီသူတက်သွားတာအဲ့ဒါမျိုးကိုဆိုလိုတာအများကြီးသုံးသပ်နေရနေနောက်ဆုံးတစ်မျိုးပဲကြံအောင်ထိလှုပ်ပြီးတော့မှအဖမှန်ထက်တာပွားပါအထေရှားဆုံးတခုတည်းသော တခုတည်းသာကြံနေသောကုဋ္ဌာသကိုနာနာဖြစ်၍ပွားများသည်ရှိသောတခုတည်းသောအာယုံကိုယူသောယောဂီဤစိတ်စဉ်သည်လွန်စွာကြည်လင်တောက်ပသည်ဖြစ်၍ ဝိတေဝိสารပီတိဒုက္ခဧကကတာဟုသောဇံအင်္ဂါ၅ပါးတို့နှင့်ပြည့်စုံသော အပ္ပနာဇံကိုရ၏ဇံတရားတွေကိုလည်းဒီကမ္မထာကြီးကပေးနိုင်တယ်မတရားတွေကိုလည်းပေးနိုင်တယ်ဖို့တရားတွေကိုလည်းပေးနိုင်နော်ဒါဝိသုဒ္ဓရောဆရာတော်ဘုရားကြီးဤပရမတ္ထသရူပဗေဒနီကျမ်းမှာအကျဉ်းချုပ်ကုယူ ဖော်ပြခြင်းဖြစ်ပါတယ် မာစီဆရာတော်ဘုရားကြီးရဲ့မှတ်ချက်ကတော့သမုရိယဓမ္မာနုပတ္တိဝေယဓမ္မာနုပတ္တိအနိတိတောနသကိစီလောကေဥပါတိယတိဟူသော ပုံများဖြင့်ဣမပတိကူလမနတိကာရဘိုင်း၌လဲဝိပဿနာကိုသာဗราဏပြု၍ဟောကြောင်းထင်ရှားလာပေ၏အကြောင်းမှာသမထတတ်သက်ဖြင့်အဖြစ်အပျက်ကိုမသိမြင်နိုင်၏တဏှာဒိဋ္ဌိအမိအစွဲကိုလည်း မကင်းနိုင်ကြဝိပဿနာဖြင့်သာလျှင်အဖြစ်ပြက်ကိုသိမြင်၍အမိအစွဲကိုလည်းကင်းစေနိုင်သည်ဤသို့ဖြင့်ပရိကကုလဘိုင်း၌ဝိပဿနာဖြစ်သေးသည်ဟုမှတ်ပါမြည်တို့ပေမြည်တို့ဖြစ်သည်နိသံပင်ပွင့်ခြင်းစသဖြင့်ရှုသောဥပစာရအပနာဇံစိတ်များကိုတဖန်မှတ်လျက်သံပင်ပွင့်ခြင်းစသောအာယုန်နှင့်တကွထိုရှုသောဇံစိတ်၏ အဖြစ်အပျက်ကိုယောဂီသည်ထေချာသိမြင်နိုင်ပေသည်ဒါကတော့ဇန်နေရသွားပြီးတော့ဖြစ်ပြတာကိုပြောတာပါဤသို့သိမြင်နိုင်သိမြင်နိုင် ရှုမိသောရုပ်အာယုန်၌၎င်းရှုသောဇန်စိတ်၌၎င်းတဏှာဒိဋ္ဌိအမိအစွဲကင်းဤသို့ဖြစ်၍ဆံမင်မှုညင်းစသည်ဖြင့်ရှုသောဇန်စိတ်နှင့်တကွဆံမင်မှုညင်းစသောအာယုန်ရုပ်ဤပေါ်မှုပြောင်းမှုဟူသော အဖြစ်ဖြစ်ကို မှတ်တိုင်းမှတ်တိုင်းသိရင်သွားခြင်းကိုပင် သမုဒိယဓမ္မာနုပတ္တိစသည်ဖြင့်ဟောတော်မူပါသည်တဏဒိဋ္ဌိအစွဲအမိကိုကင်းစေသောဝိပဿနာဖြစ်သည်ဟုမှတ်ပါဒီဟာကိုပွားများနေရင်ဦးဇင်းတို့ဒကာတော်မတွေတဏှာတွေလည်းဒီပေါ်မှာနော်စွဲနေတဲ့တဏှာလည်းပြုတ်မယ်အယူလွဲနေတဲ့ဒိဋ္ဌိကြီးလည်းပြုတ်မယ်ငါကိုငါဟာ လို့မန်တက်နေတဲ့မန်နေလဲပြုတ်မယ်တဲ့ဒီကမ္မထမ်းကြီးကို ပွားလို့ရရှိနိုင်တဲ့အကျိုးတရားကြီးเนาะအဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေဒီနေ့အဲ့ဒီအကျိုးတရားဖြစ်တဲ့ဒီလိုရစေနိုင်တဲ့ကမ္မထမ်းကြီးကိုဒါဦးဇင်းတို့ကပွားများမှာเนาะနောက်ထပ်ဒီဘက်ကဆရာတော်ဘုရားကြီးရဲ့ဟွာလေးတွေလည်းနည်းနည်းလေးတွေ ပတိကူလဟုသည်ဆက်ဆုပ်ရွှန်ရှားပွဲသည် မနတိကာရဟုသည်နှလုံးသွင်းမှုပင်သည်ယင်းတို့ဖြစ်၍ခန္ဓာကိုယ်ရှိဆက်ဆုပ်ရွှန်ရှားပွဲတွေကိုနှလုံးသွင်းမှုကိုပတိကူလမနတိကာရဟုခေါ်၏ယင်းကိုဘုရားရှင်သည် အောက်ပါတိုင်းဟောထား၏ယဟန်တော်တဲ့တဖန်ထုတ်ပြင်လဲယဟန်သည်ခြေဘဝမှအထက်ဆံပြားမှအောက်ထဝန်းကျင် အရေပါအဆုံးရှိသော မစင်ကြယ်သည့်အရာမျိုးအရာမျိုးမျိုးတို့ဖြင့်ပြည့်လျက်ရှိသောဤယုတ်အပေါင်းခန္ဓာကိုယ်ကိုစူးစိုက်ဆင်ခြင်၏အထိဣမသမိန်ကာယေကေတာလောမာနခာဒန္တာတသောမန္တနာရူအထိအထိမိန်တံဝကံဟရယံယကနံကီလောမကံပိဟကံ ပပတံအန္တံအန္တကုဏဥဒရိယံကရိတံမထလုံကံပိဋ္တံသေမံပုဗ္ဗောလောဟိတံသေသောမေသောအတုဝတာခေလောသင်္ကာနိကာလတိကာမုတ်တံဤငါဤရုပ်ပေါင်းခန္ဓာကိုယ်၌ဆံမင်းနေရှိတယ်။မွေးညင်းခြေသည်လက်သည်သွားအေး အသာအကျော်အယိုရိုးတွင်ခြင်းသည်အညို့နှလုံးအသက်အမေအဖြစ်အဆုပ်ဥမဥသိအစာသစ်အစာဟောင်းဥနောင်သဲကြည်တလိပ်ကြီးသွေးချွေးအစီကဲမျက်ရည်စီကြီးတတွေနှက်အစေးကျင်းငယ်ရှိသည်ဟုစူးစိုက်ခြင်းချင်းအာဤတဲ့သုမ္မာဝါပါဠိတော်မှာမြတ်စွာဘုရားဟောထားတာပါတဲ့ ဤပฏิကူလမနတိကာရကမ္မထံကို ပွားများစီးပြန်းလိုသူယောဂီသည်အဆွေခင်မွန်းကောင်းဆရာသမားထံသို့ချင်းကပ်ပြီးလျင်ကမ္မထံတောင်းအပ်၏ကမ္မထံဆရာသည်လည်းနမိတ်ယူရာ လိမ္မာကြောင်းဩကဟကောတန်လခုနပါနှလုံးသွင်းရာ လိမ္မာကြောင်းဆယ်ပါးတို့ကို ပိုင်းခြားတိတိသိအောင်သင်ပေးရမယ်ဩကကောတန်လခုနပါတော့စောစောပြောခဲ့ပါပြီနှုတ်နဲ့ရွတ်ချင်း စိတ်နဲ့ကြံစည်ခြင်းကုသဟာတရိယအစင်းတွေပုံမှန်တရားနေနော်ချက်မှအထက်ဒုံမဝင်ချက်ရအောက်ရအထက်ရအောက်ရတရားဌာနတဘာဝတဘာကဝိတဘာကဆိုတဲ့အဲ့ဒီပိုင်းခြားမှုတွေအဲ့ဓာတွေကိုသိအောင်အရင်လုပ်ရမယ်တဲ့ဤပရိကုလမန္တိကာရကမ္မထံကိုပိဋကသုံးပုံဆောင်းသောယဟန်ယောဂီဖြစ်တော်လဲဥစွာနှုတ်ဖြင့် ရုတ်ဖတ်တရေတဲ့အဤတဲ့ပိဋကသုံးပုံနှုတ်ငုံဆောင်တဲ့မထေမြတ်ကြီးဖြစ်ပင်ဖြစ်냐တော်လည်းပဲအရင်ဆုံးနှုတ်နဲ့တေသေးချာချာရအောင်လုပ်ရမယ်တဲ့ထိုတကားသင့်စွာအချို့နှုတ်ဖြင့်ရုတ်ဖတ်တရေစဉ်ပင်လင်ကမ္မထမ်းထင်ရှားဤတချို့ကနှုတ်နဲ့စဆင်ញင်နာနဲ့ကိုသူကအာကမ္မထမ်းကထင်ရှားသွားတာဒါကအာတဲ့ဘာနဲ့တဘာတဦးနဲ့တဦးတယောက်နဲ့တယောက်အတိတ်ကံပါရမီတွေမတူဘူးပေါ့ အတိတ်ကအာထုတ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဒီဘဝကျော်ခဏလေးနဲ့ရဥပမာတော်တဲ့မလျဝါဒီမဟာဒေဝမထေဤအထံ၌ကမ္မထံယူသော မထေနှစ်ပါးတို့ရှိတယ်တဲ့မလျဝါဒီမဟာဒေဝမထေသည်ကမ္မထံတောင်းယူသူတပည့်နှစ်ဦးတို့ကို လေးလပတ်လုံးဤကမ္မထံကိုသာလေရွတ်ဖတ်တရေဇေလော့ဟု ပြောဆို၍သုံးသပ်နဂုထာတာပါဠိကိုပေး၏ကေတာလောမနခဒန္တတဆောဆိုတဲ့အဲ့ဒီသုံးသပ်နဂုထာတာပါဠိကိုသင်ပေးတာတပိမထေနဘာတို့သည်နိကေနှစ်ခုသုံးခုဆောင်တို့ဖြစ်ကုန်၏အဲ့ဒီနှစ်ပါးကလည်းဒီတိုင်းလာပြီးဝတ်စာမဟုတ်ဘူးတဲ့နိကေကြီးတွေကိုနှစ်ခုသုံးခုကို အလွတ်အာကုန်ဆောင်ထားတဲ့မထေကြီးတွေပါတဲ့သို့တော်တဲ့ဆရာစကားကိုအယိုးအသေးခံယူ၍ လေးလာတို့ပတ်လုံးရွတ်ဖတ်တရေစေခြင်းပင်သောတာပန်တည်ကြပါတယ်လေးလဆင်ញံသုံးတတ်နေရင်းနဲ့ပဲသောတာပတ္တိမက်ကြီးကိုရသွားပါတယ်ဒါဝိသုဒ္ဓိမက်အဲ့ဒီမှာဖွင့်ပြတာရွတ်ဖတ်တရေစေသည်ရှိသောတသပိစကသတိတို့ကိုပိုင်းဖြတ်၍အနုလုံပတိလုံအဖြစ်ရွတ်ဖတ်တရေစေရမည်အောက်ပါအစီအစဉ်မှာ ရွတ်ဖတ်တရေတရေရမိအစီအစဉ်ဖြစ်ပါသည်တဇပင်စက ကမ္မထံ၅ခုမြောက်ဒီအုပ်စုလေးတွေအုပ်စုလေးတွေနော်အဲ့ဒါလေးတွေကိုသေးသေးချာချာလေးသူကခွဲခွဲခွဲတာတအုပ်စုတအုပ်စုဒသပင်စက အုပ်စုဝကပင်စက အုပ်စု ပပာတပင်စကအုပ်စုမထလုံကအုပ်စုနော်အဲ့ဒါမျိုးလေးသူကခွဲပြထားတာ အရင်ဆုံးဒီကမ္မထံကိုပွားမယ်ဆိုရင်ဆံမင်းအမွေလက်သက်ရှေးစေသွားအရေးဆိုပြီးတော့အဲ့ဒီမှာတခါအပြန်ကိုတခါအရေးသွားလက်သက်ခြေသက်အမွေဆံမင်းဒါကပထမကအနုလုံးရှေ့ကနေ နောက်ထပ်ပฏิလုံးနောက်ကပြောင်းပြန်ပြန်ဆိုတာအဲ့ဒီဟာမျိုးနဲ့သူကတခုချင်းကိုပြန်ပြန်ပြန်ပြန်ပြီးအဲ့လိုသုံးတရတယ်တဲ့ဒီကမ္မထံပွားများခြင်းတယ်ဆိုရင်အာကေတာလောမနခတန္တာတစောဆိုပြီးရွတ်ယုံနေရွတ်သွားလို့လည်းမရဘူးသူကတခုချင်းတခုချင်းကိုအဲ့ဒီမှာသေးသေးချာချာလေးကိုသူကအသာအကျော်အယိုးရိုးတွင်ခြင်းသည်အညိုး အညိုယိုရင်ခြင်းသည်အယိုအကျော်အသာနော်အရေသွားလက်သက်ခြေသက်အမွေးဆမ်းမင်းဒါအနုလုံပฏิလုံတခါပြန်ပြန်ပြန်ပြန်ပြီးတော့ထက်ထက်ထက်ထက်ပြီးတော့အဲ့ဒီမှာတစ်ခုချင်းနှလုံးအသက် အမြေအဖြင့်အဆုံးဒါအနုလုံအဖြင့်ပฏิလုံအဖြင့်အပြန်အဆုံးအဖြင့်အမြေအသက်နှလုံး အညိုရောတွင်ခြင်းသည်အယိုအကျော်အသာသောသောအဘောဟောက်တခါပြန်ပြီးတော့သုံးတတ်တာအရေးသွားလက်သက်ခြေသက်အမွေဇမင်းအထက်ကဟာနဲ့အောက်ကဟာနဲ့ပြန်ပြန်ပေါင်းပေါင်းပေါင်းမိဒါနမူနာလေးတွေဦးဇင်းပြောပြတာပါနမူနာလေးတွေဒါအခုဦးဇင်းတို့ဟိုအပေါ်ပိုင်းတစ်ခုလောက်ဒီနေ့အဲ့ဒါမျိုးလေးရှုကြည့်မယ်ဒါလေးကနောက်ကိုလည်းအဲ့လိုရှုရမှာဟိုနော် ဤသို့ကာလအရာအထောင်အသိမ့်ပတ်လုံးနှုတ်ဖြင့်ရွတ်ဖတ်တရတဲ့ပြုရမည်တကြိမ်နဲ့ရွတ်ရမှာမဟုတ်ဘာဝိတာဘဟုလိကတာမြတ်စွာဘုရားကချက်သားတို့အကြိမ်ကြိမ်ပွားသမ်းပါတဲ့နော်ဆပင်ကိုငါဆပင်လို့ကိုမဆွဲတော့အောင်အသားကိုငါအသားလို့ကိုမဆွဲတော့အောင်အယောကိုငါအယောလို့ကိုမဆွဲတော့အောင်ဒီကို အကြိမ်ပေါင်းထောင်တောင်းသိန်းတန်းကိုအကြိမ်ကြိမ်ပွားနေရတယ်။နော်အထောင်အသိမ့်ပတ်လုံးနှုတ်ဖြင့်ရွတ်ဖတ်တရတဲ့ပြုရမည်။နှုတ်ဖြင့်ရွတ်ဖတ်သော ကမ္မထံတို့သည် ရွယ်လုံးတန်းဆောင်းရန်ခြေအစဉ်လက်ကောက်အစဉ်ကဲ့သို့ထင်ရှားလာဤစိတ်လဲထိုးထိုးဤဤမပြေတော့ပါ။နော် ဒီပေါ်မှာသေးသေးချာချာကိုရွတ်ဖတ်ပြီးတော့အဲ့ဒီပေါ်မှာဆင်ញင်သုံးသပ်နေတာဆာမင်းတွေအမွေတွေလက်သေးတွေခြေသေးတွေသွားတွေအရေတွေဩဒီဆပင်းနဲ့ယွန်တရားဆက်ဆုပ်စရာပါလားဒီအမွေတွေကလည်းယွန်တရားဆက်ဆုပ်စရာပါလားလက်သေးတွေခြေသေးတွေကလည်းယွန်တရားဆက်ဆုပ်စရာပါလားသွားတွေကလည်းယွန်တရားဆက်ဆုပ်စရာပါလားအရေတွေကလည်းယွန်တရားဆက်ဆုပ်စရာပါလား အဲ့ဒီ၅မျိုးအဲ့ဒီ၅မျိုးပေါ်မှာသေးသေးချာချာသမင်ဒီယွန်တရားဆက်ဆုပ်ဆရာပါလားအမွေတွေယွန်တရားဆက်ဆုပ်ဆရာပါလားလက်သေးတွေခြေသေးတွေယွန်တရားဆက်ဆုပ်ဆရာပါလားသွားတွေကလည်းယွန်တရားပါလားအရေတွေကလည်းယွန်တရားပါလားလို့အကြိတ်ငိတ်ကြိတ်ငိတ်အသွားအပြန်ရောက်မို့သူကအဲ့မှာ9ရက်စီ9ရက်စီဤကဝိတ္တုတိမတ်၌လာသောရှုပွားနည်းဖြစ်၏เนาะ ဝကပင်စကစသည်တို့၌ပฏิကူလပฏิလောမကိုကေတာတိုင်အောင်ပြန်၍ပြန်၍ရွတ်တော်နီလည်းရှိသေး၏နော်တမောဟဝိနောဒနီလာနီမှာဒဇပင်စကနဲ့အလူလုံးအနုလုံး9ရက်ပฏิလုံး9ရက်အနုလုံးပฏิလုံး9ရက်အပြင်15ရက်တို့အတူတဲ့ဝကပင်စကနဲ့15ရက်နော်သူကအသွား9ရက်အပြန်9ရက်အသွားပြန်ကို နှစ်ခုလုံးကိုတွဲပြီးတော့9ရက်ဆို15ရက်အဲ့ဒါမျိုးနဲ့ဒီတောင်းစုတောင်းစုတောင်းစုကိုသူကခွဲခွဲခွဲခွဲပြီးတော့အဲ့ဒါမျိုး ရှုသွားတာကိုဆိုလိုတာပါနော်ကမ္မထံထေရှား၍စိတ်ထိုဤမပြေသောအခါနှုတ်ဖြင့်ရွတ်ဆိုမှုရပ်ဆိုင်ရမယ်ထေနိုင်သော အစဉ်ကိုရှောက်လျက်အောက်မေ့ဆင်ញင်အပ်၏တဲ့ဆင်ထေလာတဲ့အဲ့ဒီဟာတွေကိုညာနဲ့ဆံမင်းနေ ဩယုံရဆက်ဆုပ်စရာပါလားနော်လက်သက်ခြေသက်တွေအမွှေတွေယုံရဆက်ဆုပ်စရာပါလားလက်သက်ခြေသက်တွေယွန်တရားဆက်ဆုပ်စရာပါလားသွားကလည်းယွန်တရားဆက်ဆုပ်စရာပါလားအကြီးကလည်းယွန်တရားဆက်ဆုပ်စရာပါလားလို့အကြိမ်ကြိမ်အဲ့ဒါမျိုးပွားရမယ်အစင်စသည်ဆံမင်းသည်အစင်မဲ့နဲ့ဤဒါသောတော်ပြောခဲ့ပါပြီသူ့ရဲ့ပုံတရံနေနောက်ပြီးတော့ဒိဋ္ဌသုတ္တဤနည်းအတူ ဒဇပင်စကကမ္မထံကိုမျက်စိဖြင့်ကြည့်၍မှတ်သားပိုင်းခြားအပ်၏ကျွင်းသောဝကပင်စကစသည်တို့ကဆရာသမားတို့ပြောကြားသည့်အတိုင်းမှတ်သားပိုင်းခြားအပ်၏ထို့ကြောင့်ဒဇပင်စကကမ္မထံသည်ဒိဋ္ဌကမ္မထံမြည်၏မျက်စိနဲ့ဒိဋ္ဌမြင်လို့ရတဲ့ဟာကိုဒဇပင်စကကမ္မထံကိုအဲ့ဒါကိုပြောလိုက်တာကြာနာပြောတော့ဆရာသမားတွေပြောတဲ့အတိုင်းလိုက်မှတ်အဲ့ဒါကြတော့တုတ္တကမ္မထံတဲ့အောက်ကဟာတွေကြတော့ နှလုံးတို့အသေးတို့အမြေးတို့အဆုတ်တို့ကြောကိုယ်ကမြင်လို့မရတော့ဘူးလေခန္ဓာကိုယ်အတွင်းထဲရှိတာကြီးကြောဆရာသမားအဲ့ဒါတွေရှိတယ်အဲ့ဒါတွေကိုဟိုကြတော့စိတ်နဲ့မှန်းပြီးတော့မှတ်လို့အဲ့လိုပြောရင်ပြောတဲ့အတိုင်းလိုက်လို့ရတယ်ဥမတွေရှိတယ်ဥသိန်းတွေရှိတယ်အစာသစ်တွေအစာဟောင်းတွေရှိတယ်ဥနှောက်တွေရှိတယ်သဲကြေတလိပ်ကြီးသွေးချွေအစီကဲမျက်ရည်စီကြီးတွေနှက်တို့ကြတော့ဆရာသမားပြောတဲ့အတိုင်းလိုက်လို့ ဒီစောဟာကြတော့တိုက်ရိုက်မြင်လို့ရတယ်တဲ့ဆမင်းနေမွေးညင်းနေလက်သေးခြေသေးတွေသွားတွေအရေတွေဒါတွေကြတော့မြင်လို့ရလို့အဲ့ဒါအဲ့ကမ္မထံကြတော့အဲ့ဒါအကုန်လုံးဟောလုပ်လို့ရပါတယ်တဲ့နော်ပฏิကူလာကနေပြီးတော့ဟိုဘက်မှာကြတော့ဓာတ်တဘာဝတွေကိုပြောသွားတာအဲ့ဒါတော့ဦးဇင်းတို့ထားလိုက်တော့ဒါဒီဓာတ်သဘောတွေကနေမှဆင်ញင်သွားရင်းနဲ့ မက်ဒီဖိုတွေရတယ်အတုပါကဲ့သို့ပထမတန်ကိုသာရတယ်ဒါတွေကတော့ဦးဇင်းတို့ထားလိုက်တော့မယ်အခုဒီဟွာလေးကိုခဏလေးအသေးပဲအခုရှုကနာနီလေးမှာကေတာတမန်းမြတ်ယုံတောင်ဖို့ခြုံလို ထွဲအောင်ရစ်ပွေနှက်ကလေးနှင့်လွန်လေငါးတန်ကနန်းရေမှုဆန်စုတို့သည်အဋ္ဌိအတုဘကောင် သူဘဆောင်လျက် လူရောင်ဝါဝါညံရိုးမှားဖို့ထင်ရှားဖုံဖုံရှိကြကုန်ဤဒါဆံမင်ရဲ့နော်တမမ်းမြတ်ယုံနေလို့တောင်ဖို့ခြုံနေလို့နော်ခေါင်းပေါ်မှာတီးနေတာအဲ့ဓာတွေကနဂရေနဲ့လွန်လေငါးတန်နဂရေနဲ့ငါးတန်ကနန်းရေမှုဆန်စုတွေနော်ဆံမင်တွေဟာနဂရေငါးတန်လောက်ရှိပါတယ် လောမှာမြေသာမြက်ခင်းရွာပြက်ကျင်းတို့မှွေညင်9000 9000ပေါင်းဟု9000 9000ပြန်လောင်းတွယ်မှုယွံပွဲအစုတို့သည်အဋ္ဌိအတုပပင်သူပထင်လျက်မြင်သူတပါခင်မှုမအောင်ထင်ရှားဖုံဖုံရှိကြကုန်၏တဲ့ကနော်ခန္ဓာကိုယ်မှာမှွေညင်းနေမှွေညင်း9000ခန္ဓာကိုယ်မှာရှိတဲ့မှွေညင်းပေါက်တွေဟာယွံတရားဆက်ဆုပ်စရာပဲ နှခါတက်မဲ့ဇေစိအခွန်တွေ့ကိုထိုး၍စင်ထားဒုလှန်သွားသို့ လက်ဖြားခြေဥ contract မြူလျက်အထူးယွန်ပွဲ20သောလက်သေးခြေသေးတို့သည်အထိအတုပဒစုသူပပြုလျက်ညာနုသူအားကြည့်ရှုမှားဖို့ထင်ရှားပုံပုံ ရှိကြကုန်၏ ညာနုနေတဲ့ပုဂ္ဂိုလ်ကြောဒီလက်သက်လေးတွေကိုပြင်လိုက်ရတာဆေးလေးတွေဆိုးလိုက်ရတယ်တလိုက်ရလာတယ်လို့ထင်နေတာတကယ်တမ်းတော့ဘာမှမဟုတ်ယွန်တရားဆက်စုပ်ပေါ်ဒန္တာမြေဆိုင်ခဲ၌ဘူးစေစိုက်တို့မေယော၌ရှောက်ဖြူရောင်တောက်ကတယောက်ပုဂ္ဂိုလ်မခေါ်ဆိုရစေးဆိုညစ်လောင်ယွန်ပွဲကောင်းသည့် 32ချောင်းသွားပေါင်းတို့သည်အဋ္ဌိမတင့်တယ်ပဲတင့်တယ်နဲ့သို့စင်လဲစင်သာတတိမှားဖို့ထင်ရှားဖုံဖုံ ရှိကြကုန်၏မြေဆိုင်ခဲထဲမှာဘူးစေစိုက်ထားတယ်လို့ပဲတဲ့မေယိုအောက်မှာနော်ဖြူရောင်တောက်တဲ့သွားတွေစိုက်ထားတာတဲ့အဲ့ဒါတွေဟာယွန်တရားတွေဆက်ဆုပ်เสียတဆော စောင်းွက်ကြက်ထားသားရည်ဘာသူဖြူထွားညက်ညက်ဖွေးပွဲလက်မြအသက်ပုတ်ကို မခေါ်ဆိုရဇေဂုတ်ဆဟုအေထူသည်အထိလူတန်တံတုပုံဟံပြုလျက်ထတ်ရှုပစေရှိပါပေ၏နော်ခန္ဓာကိုယ်အပေါ်မှာအောက်ထားတဲ့နော်အယေတူ နော်အဲ့ဒီအရေးတူအရေးပါတွေအဲ့ဒီအရေးတွေဟာယွန်တရားပါပဲဆက်ဆုပ်စရာပါပဲဒီနေ့ဒါဦးဇင်းတို့တရားတော်မတွေအဲ့ဒီ၅မျိုး၅မျိုးလောက်ကိုပဲဒီနေ့သေးသေးချာချာလေးတရားထိုင်ရင်လည်းဦးဇင်းတို့အဲ့ဒါပွားမှာနော်ပွားမယ်ဆိုတော့အခုဒါဆမင်းမွေညင်းလက်သေးခြေသေးသွားအေးဒါတွေဟာ တစ်ခုပြီးတစ်ခုညာနဲ့ဆင်ញံသုံးတပ်ပြီးတော့ယွန်တရားပဲဆက်ဆုပ်ဆရာပဲဦးဇင်းတို့ဒကာတော်မတွေအခုဒီ၅မျိုးလေးကိုကြကြနာနာဦးဇင်းတို့ဒီတနာရီလောက်ကိုထိုင်ပြီးတော့ဦးဇင်းတို့ပွားပါမယ်နောက်ပတ်ဒီမှာလည်းဦးဇင်းတစ်ခုချင်းတစ်ခုချင်းသွားပေးခြင်းပါတယ်ဘာကြောင့်လဲဆိုတော့တခါတည်းတန်းပြီးတော့32မျိုးလုံးတင်ပေးလဲနောက်လဲလှုပ်ဖြစ်မှာမဟုတ်ဘူးเนาะလှုပ်ဖြစ်မှာမဟုတ်ဘာလို့ဒီကမ္မထန် ပွားတဲ့ပုံကိုယ်တွေကနဲတယ်တကယ်တမ်းကတော့အယံကိုကောင်းတဲ့ကမ္မထံเนาะဒီကမ္မထံဟာအယံကောင်းတယ်ခန္ဓာကိုယ်မှာမာနတွေကြတယ်เนาะမန်နေမာနတွေကြတယ်ကိုယ်ခန္ဓာကိုယ်ကြီးကို အမှန်မြင်တယ်အဲ့ဒီခန္ဓာကိုယ်အမှန်မမြင်လို့တဏှာတွေမာနတွေဒိဋ္ဌိတွေနဲ့ဖြစ်ပြီးတော့အမှောက်မှောက်မှားမှားလုံနေကြတာဒီခန္ဓာကိုယ်ကိုဒီလိုကမ္မထံနေနဲ့တည်တည်ချာချာဆင်ញင်ပွားများရင် အဲ့ဒီမှာကိလေသာ ရာဂတွေကို နိုင်နှင်းတယ်နော်ကိလေသာတဏှာရာဂတွေဖြစ်နေတာအမှန်မမြင်လို့ဒီခန္ဓာကိုယ်ကြီးကိုအပုတ်တွေမမြင်လို့အပွားတွေမမြင်လို့ယွန်စရာတွေမမြင်လို့အဲ့ဒီယွန်စရာတွေအပုတ်တွေအပွားတွေကိုသေးသေးချာချာညာနဲ့ဆင်ញင်သုံးတိုင်ရင်ဒကာဒကမတို့ရဲ့တန်တန်မှာလောဘတွေငြိမ့်ငြိမ့်လာမယ်ဒေါသတွေငြိမ့်လာမယ်မောဟတွေပုံငြိမ့်လာမယ်မြင်တိုင်းမြင်တိုင်းအာယုန်တွေပေါ်မှာကိလေသာဖြစ်မှုတွေနည်းလာလိမ့်မယ် အင်မတန်ကောင်းတဲ့ကမ္မထန်ကြီးပါဒါကြောင့်မို့ဦးဇင်းတို့ဒါဆရာဆရာတော်ဖရာတွေသူတို့ဆိုရင်အခုပြောသလိုဒီကမ္မထန်တစ်ခုကို တခါတဲ့အကျဉ်းကြီးအကျဉ်းကြီးညွတ်ဒါအာဒီ၅မျိုးကိုပဲဒါ၅ရက်လောက်ထိပွားတခါနောက်ထပ်အပြန်၅ရက်အသွား၅ရက်အသွားပြန်၅ရက်ဆိုဒီအခု၅မျိုး၅မျိုးကိုဒါ15ရက်လောက်ထိရှေ့ကမထေမြတ်တွေကပွားကြတယ်ဒါကိုပွားရင်းနဲ့ပဲခန္ဓာကိုယ်ကြီးပေါ်မှာအမှန်တွေမြင်ပြီးယွန်စရာတွေမြင်တယ်ဆက်ဆုပ်စရာတွေမြင်တယ် နော်ဒီကမ္မထမ်းရဲ့စွမ်းအားတတ္တိဒီလိုအကြိမ်ကြိမ်ပွားလိုက်တဲ့အခါကျတော့အဲ့ဒီတဏှာယာကတွေဝင်ခွင့်ကိုမရတော့ဘူးတဏှာယာကကဒီကမ္မထမ်းကိုအတော်ကြောက်တယ်ဒီကမ္မထမ်းတို့နော်ဒါတနည်းပြောရင်လည်းနောက်အသေးပြီးတော့ရှူရအတုပပေါ့ဒီအပုတ်တွေအပွားတွေဒီခန္ဓာကိုယ်ကိုအဲ့ဒါဦးဇင်းတို့ဒကာဒကမတွေများများပွားလေ တဏှာယာကကိုနိုင်လေပဲကိုယ့်ရဲ့တန်တာမှာများများပွားလေများများပွားလေဆင်ញင်လေသုံးသပ်လေကိုယ့်ရဲ့တန်တာမှာရှိနေတဲ့ကိလေသာတဏှာယာကကိုနိုင်ဖို့ရဒီဆေးပဲရှိဒါဥစဉ်တို့ဘုရားသာသနာတော်မှာဥစဉ်တို့ဟိုတခါတော့တော့မှဒီကတခါတယောက်ကရှောက်လို့ဩခြားဘာသာတွေမှာဆိုရင်အခုဒီမျိုးသမီးမျိုးသားပြဿနာတွေအထူးအဖြင့်ဒီခရီးယန်ဘက်ဒီမှာအတင်းတိုင်ခံရတောခံရအမျိုးမျိုးပြဿနာတွေရှုပ်ကြ အဲ့ဓာတွေဖြစ်ကြတဲ့အခါကျတော့ဦးဇင်းကပြောပြတယ်တခါကြီးလို့ဦးဇင်းတို့ဖះရှင်ရဲ့အဆုံးအမနဲ့မတူဘူးမြတ်စွာဘုရားကသူ့သာသနာတွင်မှာရှိနေတဲ့တန်ဃာတော်အရှင်မြတ်တွေကိုဒီနီလန်းနေပေးထတာသူတို့မှအဲ့လိုပေးနိုင်တဲ့နီလန်းမှမရှိတာဖះယုံကြည်ဖို့ပဲကောဖန်သင်ထားတယ်ဒါကိုယုံကြည်ဖို့ပဲပြောနေဒီလိုအခုလိုကမ္မထမ်းတွေကိုသေးသေးချာချာ အာကိလေသာကိုနိုင်ဖို့ရအတွက်ဒီလိုလုပ်ရတယ်ဒေါသတွေကိုနိုင်ဖို့ရအတွက်မေတ္တာပို့ရတယ်အော်ကိုယ်ကံနေနေတဲ့အခါကျတော့ဂုဏ်တော်တွေများများပွားရတယ်အော်ကုသိုလ်တွေမေ့လျော့ပြီးပော့ဆာနေတယ်ဆိုရင်တေခြင်းတရားတွေပွားရတယ်မြတ်စွာဘုရားသူ့ဆေးနဲ့သူ့အနာနဲ့သူ့ဆေးကိုအကုန်လုံးပေးထားတာမာနေမာနတွေတိတ်အာကြီးနေတဲ့ပုံကိုယ်တွေတိတ်မာနေမာနတွေအာကြီးနေတဲ့အနိစ္စများများရှုမြတ်စွာဘုရားကအနိစ္စရှုခိုင်းလိုက်တဲ့အခါသေရမှာလေဘာမှန်တက်စရာလိုလဲ သူလည်းမကြခင်သေးမှာကိုလည်းမကြခင်သေးရမှာအဲ့တော့မမြဲတာနေမြတ်စွာဘုရားသူနီးနဲ့သူဟာသူအကုန်ပေးထားတာအကုန်ပေးထားတာကိုဥစဉ်တို့ကြတော့ဒကာတော်မတွေဥစဉ်တို့တွေကကံကောင်းတာဒီလိုတရားတွေကိုနာယူခွင့်ရတယ်လေ့လာခွင့်ရတယ်ပွားများခွင့်ရတယ်ဟောတခုချင်းတခုချင်းလောဘကြည့်ပြီးတော့ဥစဉ်အင်းမပေးဘဲနဲ့အခုတပတ်ချင်းတပတ်ချင်းဒီ၅ခုလောက်6ခုလောက်ကိုအဲ့ဒါကိုဟို ဟိုပြီးသွားမှာပါ၄၅ပါးလောက်ဆိုရင်အဲ့ဒါလေးကိုပွားများတတ်သွားရင်နောင်ကြတော့ဦးဇင်းတို့ဒကာဓမ္မတွေကြိုက်တဲ့ကမ္မထံရှုเนาะကိုယ်ခန္ဓာကိုယ်ကြီးမှာဒါတွေဆင်ញံသုံးတတ်နေလဲဩဒါဝိပဿနာပဲဆိုတာဒါနောက်ကြတော့အခုတရားအခုပြောသလိုလေဦးဇင်းတို့ဟိုထိုင်တော့ထိုင်နေကြတာပဲအရေးတဲ့အကြောင်းနဲ့ကြတော့ဘာမှအမှန်မသိဘူးဖះကြီးပဲဖြစ်ကုန်ကြအဲ့ဒါသေးသေးချာချာမလောက်ထားလို့เนาะကြောင့်မို့ဦးဇင်းအခုမာတတိပဋ္ဌာနာသုတ်တော်ကြီးအတိုင်းကို တရားတော်မတွေတစ်ခုချင်းတစ်ခုချင်းဒါဥစဉ်တို့ဖြစ်ဖြစ်ချင်းသွားပြီးမှာပါเนาะဖြစ်ဖြစ်ချင်းသွားပြီးမှာအင်မတန်အကျိုးရှိတဲ့တရားတွေเนาะဒီတရားတွေဥစဉ်တို့လွယ်လွယ်လေးပါစိတ်မှတ်လိုက်ဝေနာမှတ်လိုက်ဟိုဝင်နေထွက်လေးမှတ်လိုက်ဒါလေးကြီးပဲအဲပေးနေလဲရပါတယ်ဒါပေမဲ့လည်းတရားတော်မတွေအတွက်ဖျားဟောတော်မူခဲ့တဲ့ကျင့်စဉ်တွေကိုဥစဉ်အကုန်လုံးလိုက်ပြီးတော့တရားတော်မတွေထိထိရောက်ရောက်ကျင့်စေချင်တာပါเนาะဒါကြောင့်မို့အခုဒီနေ့အဲ့ဒီဒသပင်စကားဆိုတဲ့အဲ့ဒီ ဤကမထမ်းနော်အဲ့ဒီဟာလေးကိုဦးဇင်းတို့ဒကာတော်မတွေညံထဲမှာမြင်အောင်ဦးဇင်းအခုတနာကြီးလောက်ထိုင်ပြီးတော့မှဘေးကနေပြောပေးနေမယ်ဒကာတော်မတွေကလိုက်ပြီးတော့ရှုမှတ်ပွားများပြီးတော့မတ်ဖို့နိဗ္ဗာန်ရသည့်တိုင်အောင်ကြင်ကြံကြိုးကုပ်ပွားများအထုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု မိမိရဲ့အထိုင်ဣရိယာပုလေးကိုစိတ်တိုင်းကြအောင်ထိုင်ပါခါလေးကို ဖြောင်းမြောင်းထားဘယ်ဘက်လက်ပေါ်ညာဘက်လက်လေးထပ်တင်ခန္ဓာကိုယ်ကို တောင့်လည်းမထားနဲ့တင်းလည်းမထားနဲ့ညှက်လည်းမထားနဲ့ပုံမှန်လေး ထိုင်နေကြအတိုင်းလေးပဲတက်တောင့်တက်တာလေးထိုင်ပါတက်တောင့်တက်တာလေးမိမိရဲ့ခန္ဓာကိုယ်ကိုထိုင်လေးထိုင်ပြီးကောင်းမှာညနေကြောတွေတင်းနေတာတွေညနာတွေတင်းနေအကုန်ဖြေချလျှော့ချဒီလိုလုံးကို တက်တောင်တက်တာလေးနဲ့ဒါလေးပဲထိုင်စိတ်ကြီးကိုတင်းလည်းမထားနဲ့ညှက်လည်းမထားနဲ့စိတ်နဲ့လည်းညှက်မထားနဲ့အခုံကြောတွေကုံကြောတွေတောင့်နေတယ်တင်းနေတယ်ဆိုဖြေချလျှော့ချဖြေချလျှော့ချဖြေချလျှော့ချ တခုချင်းကိုအေးအေးဆေးဆေးပွားအကုန်လုံးစပြီးတော့ထိုင်ပြီးစိတ်တိုင်းကြပြီးဆိုလို့ရှိရင်မိမိရဲ့ခေါင်းပေါ်ကဆပင်ကိုအာယုံပြုတ်ကြည့်လိုက်ကိုယ့်ရဲ့ခေါင်းပေါ်မှာရှိနေတဲ့ဆပင်ဟာဒီဆပင်ခေါင်းပေါ်မှာနေနေတော့ကတော့ငါဆပင်ငါဆပင်လုံနေတဲ့ဆပင်ဟာအဲ့ဒီဆပင်ကို တခါတည်းရှေ့မှာ အထွေးလိုက်ကြီးချအိုးသုတ်တန်တသတင်ញိုင်းဝမှာအဲ့ဒီမှာတခါတည်းရေတွေထဲမှာရှိနေတဲ့အဲ့ဒီကအဝတ်စားတွေအပုတ်တွေအပွားတွေတလိษံကောင်းတွေသေနေတဲ့အကောင်တွေရဲ့တလိษံကောင်းတွေရဲ့အဲ့ဒီမှာအမွှေးတွေအမြင်တွေ သုတ်တန်ထဲမှာရှိနေတဲ့ညက်ပပေတုနေတဲ့အဲ့ဒီသပင်နေတလိษံကောင်းနေရဲ့အမွေတွေအရေတွေအဲ့ဒီသဘောမျိုးတွေရှိနေတဲ့ဟာထဲမှာဟောဒီကိုယ့်ရဲ့သပင်ကိုအတူမြန်ထားကြည့်လိုက်စမ်းအတူတူပဲဒီသပင်ကလည်းအဲ့လိုကြီးပဲယွန်စရာဆက်ဆုပ်စရာသုတ်တန်တသာတင်းကျဲဝါမှာ ကြည့်လိုက်လို့လှမ်းကြည့်လို့ယွန်စရာဆက်ဆုပ်စရာ ဖြစ်နေတဲ့အရာနဲ့ကိုယ့်ရဲ့ခေါင်းပေါ်မှာရှိနေဆပင်နဲ့အတူတူထအတူတူပဲရှေ့မှာချကြည့်လိုက်ရင် ကိုယ့်ရဲ့ရှေ့မှာဆပင်ကိုချကြည့်အဲ့ဒီလှပါတယ်ငါဆပင်ဆိုတာကဲအဲ့ဒါကိုညံနဲ့ဆင်ញင်ကြည့်ရင်ယွန်စရာကြီးပဲခေါင်းပေါ်နေလို့ယွန်စရာလို့မသိတာဒါကြတဲ့တချို့လေဆိုတန်းနေနဲ့ ဖွာဖွာဖွာဖွာဖွာဖွာနဲ့တန်းနေကြာခေါင်းတွေအကုန်ရိတ်ပြအနာတွေဖြစ် ချိုးလေဆိုရင်အဲ့ခေါင်းပေါ်ဆမင်ကြားမှာနေတဲ့တန်းနေအနတ်နေရလည်းမကောင်းအဲ့ဒီတန်းတွေကိုကြည်တချို့တလေဆိုအဲ့တန်းတွေကခေါင်းရဲ့အရေဘားတဲ့အထိဝင်ပြီးတော့လှက်ပါလျှောက်သွားဟော ဒါခေါင်းရဲ့ဥခေါင်းရဲ့အထက်မှာဒီအရေဘားပေါ်မှာပေါက်နေတဲ့ဆပင်တွေဒီဆပင်တွေကိုညံနဲ့ကြည့်ဘာမှအနှစ်သာရမရှိဘာမှတွေ့တာစရာမရှိဘာမှမက်မောစရာမရှိတွေ့တာစရာမရှိမက်မောစရာမရှိတဲ့အဲ့ဒီဆပင်တွေဒီဆပင်တွေကိုပဲငါဆပင်ဆပင်လေးကလှလိုက်တာဆပင်လေးကရှည်လိုက်တာ ဩသပင်လေးကရွှေရောင်လေးဟဲ့သပင်လေးကအမဲရောင်လေးဟဲ့သပင်လေးကဖြူရောင်လေးဟဲ့ဒီပေါ်မှာသွားပြီးတော့တဏမာနဒိဋ္ဌိနဲ့ကပ်နေတာတကယ်တမ်းကျတော့ခေါင်းပေါ်မှာရှိနေတဲ့သပင်တွေနဲ့တုတ်တန်တသာတင်းချိုင်းဝါမှာပြစ်ထားတဲ့အင်မတန်ရိုစရာကောင်းတဲ့ဆက်စုပ်ပွဲအရာတွေနဲ့အတူတူချအတူတူပဲဒီသပင်တွေဒီ ဆမင်းတွေဟာယွန်တရားဆက်ဆုပ်ပွဲပါလားငါ့ခေါင်းပေါ်မှာရှိနေတဲ့ဆပင်တွေဒီယွန်တရားဆက်ဆုပ်ပွဲကြီးပါလားအဲ့ရခေါင်းပေါ်မှာရှိနေတဲ့ဆပင်တွေဟာယွန်တရားဆက်ဆုပ်ပွဲရပါလားအကျိန်ကြီးပွားပြီဆမင်းတစ်ခုငါဆပင်လို့ကိုမစွဲအောင် ဒီသဘင်ဟာဘာမှ နှစ်သာရမရှိဘူးအမြဲတမ်းလိမ့်ပေးရဖိပေးရအမျိုးမျိုးလှုပ်ပေးနေရတဲ့ဒီဒီဆာမင်တွေဟာဘာမှတာယာပွဲမရှိပါလားဘာမှ နှစ်သက်ပွဲမရှိပါဒီသဘင်တွေဟာယွန်တရားပါလားဆက်ဆုပ်เสียပါလားယွန်ပွဲဆက်ဆုပ်ပွဲဒီနဲ့ပြည့်နေတဲ့သဘင်တွေပါလားယွန်တရားကြီးပါလား ဒီဆပင်တွေဟာယွန်တရားဆက်စုပ်ဝဲပါလားဩယွန်တရားကြီးပါလားယွန်တရားကြီးပါလားဆပင်တွေဟာယွန်တရားဆက်စုပ်ဝဲပါလားဆပင်ကိုအာယုံပြုတ်ပြီးတော့အကြိမ်ကြိမ်သုံးသပ်ကြိမ်ကြိမ်သုံးသပ်ပြပါ ကောင်းဖို့အာယုံပြုပါအာယုံပြုပြီးတော့သုံးသပ်ပါဆပင်နေဟာယွန်စရာဆက်ဆုပ်ပွဲရပါလားယွန်စရာကြီးပါလားကောင်းမမရှိနေတဲ့ဆပင်နေဟာယွန်စရာကြီးပါလားအချိန်ကြီးပွားပြီး ဝါပါကောင်းမောသဘင်နေသည်ဩကောင်းမောမှာရှိနေတဲ့သဘင်နေဟာယွန်စရာဆက်ဆုပ်စရာပါပဲယွန်စရာဆက်ဆုပ်စရာပါတကားယွန်ွယ်ကြီးပါလားယွန်စရာပါလားကောင်းမောသဘင်တွေကိုအကြိမ်ကြိမ်ပွားပေးပါ ဆက်မင်းပြီးတော့မိမိရဲ့ခန္ဓာကိုယ်မှာနောက်တစ်မျိုးဖြစ်တဲ့အမွေတွေရှိတယ်ခန္ဓာကိုယ်ကြီးတစ်ခုလုံးမှာ ပေါက်ရောက်နေတဲ့အမွေလေးတွေအဲ့ဒီတကိုယ်လုံးမှာပေါက်နေတဲ့အမွေတွေဝတ်တွေနွားတွေဆိုရင်လည်းသူ့ရဲ့ခန္ဓာကိုယ်မှာပေါက်နေတဲ့အမွေတွေရှိတယ်အဲ့ဒီနွားတွေခွေးတွေ ဝက်တွေမှာပေါက်နေတဲ့အမွေမျိုးမြောက်တွေမှာပေါက်နေတဲ့အမွေမျိုး ကိုယ်ခန္ဓာကိုယ်ကြီးတစ်ခုလုံးမှာလည်းပဲအဲ့ဒါဝိညာဉ်ပေါက်တွေနော်အမွေတွေအမင်းတွေအကုန်ရှိတယ်မျက်ခုံမွေနှုတ်ခမ်းမွေခြိုင်းမွေခန္ဓာကိုယ်တစ်ခုလုံးမှာပေါက်ရောက်နေတဲ့အမွေတွေအဲ့ဒီအမွေတွေအကုန်ကြည့်အဲ့ဒီအမွေတွေကိုတခါတည်း ဟိုးဝက်သားတွေတချို့တလေစားကြစားကနာနီးကြတော့ဝက်ရဲ့အပေါ်ကဘာလို့ ਆ အမွှေးတွေချစ်ပြိဓာနဲ့ချစ်ထုတ်ပြီးတော့လှုပ်ရတယ်အဲ့ဒီချစ်ထုတ်ပြီးတော့လှုပ်ထားတဲ့အမွှေးအမြင်တွေခွေးတွေနွားတွေကြက်တွေရှိတဲ့အမွှေးတွေရေကုန်ကဟာတွေလှိချထားတာနဲ့ကိုယ်ခန္ဓာကိုယ်မှာရှိနေတဲ့အမွှေးတွေနဲ့ဆင်ញင်ကြည့်သုံးသပ်ကြည့်အတူတူပဲ အဲ့ဒါတွေတခါတည်းမြောင်းနဲ့ချောင်းနဲ့ပြစ်ချထားအကုန်လုံးယွန်ွယ်ဆက်ဆုပ်ွယ်ဖြစ်တယ်လို့ကိုယ်ခန္ဓာကိုယ်ကအဲ့ဒီအမွေးတွေကလည်းပဲယွန်တရားပဲရိပ်ပြီးတော့ချမြန်ထားလိုက်ဘလောက်ယွန်တရားကောင်းတယ်လေဘာမှအနှစ်သာရမရှိယွန်ွယ်ဆက်ဆုပ်ွယ်ဖြစ်တဲ့အဲ့အမွေးတွေပါလား ငါခန္ဓာကိုယ်ကြီးတစ်ခုလုံးမှာအဲ့ဒါကျတော့တစ်ကိုယ်လုံးဖြန့်ကြည့်တစ်ကိုယ်လုံးဖြန့်ကြည့်နော်သဘင်နေရာတွေကလွတ်ပြီးကျန်တဲ့နေရာတွေမှာပေါက်ပြောင်းနေတဲ့အမွေတွေအကုန်လုံးဟာယွန်တရားဆက်ဆုပ်เสียကြီးပါတကားယွန်မွယ်ကြီးပါလားသုံးသပ်ဒီခန္ဓာကိုယ်ကြီးကိုအကြိမ်ကြိမ်သုံးသပ်ပြီးသမင်းတွေသုံးသပ်တယ်လို့ စာမင်းတွေဟာယွန်ရဆက်စုပ်ပွဲပါလားအမွှေးတွေကလည်းယွန်ရဆက်စုပ်ပွဲပါတကားဩငါခန္ဓာကိုပေါက်နေတယ်ဒီမွှေးတွေဟာတကယ်တော့ဘာမှအနှစ်သာရမရှိခိုင်တာမရှိမြဲတာမရှိတိတနာမရှိယွန်ရဆက်စုပ်เสียကြီးပါလားယွန်ရဆက်စုပ်เสียကြီးပါလားယွန်ရဆက်စုပ်เสียကိုမြင်အောင်ရှု့ ရသော်ဘုရားပြတော်မူတဲ့ဒီကမ္မထာကြီးကိုဒီဘဝမှာကံကောင်းလို့ကျင့်ဝင်ရလို့ဒီလိုကမ္မထာနေကျင့်ဝင်ရပြီဒီကမ္မထာနေကျင့်ရင်ရှုရင်းနဲ့ပဲဆံမင်တစ်ခုရှုရင်းနဲ့တော့မှမတ်တီဖို့တွေရကုန်တာဦးဇင်းတို့တရားတော်မှတွေလည်းပဲပါရမီတွေအထောက်ပံ့နေရအောင်ဆင်ញင်ပေးပါ သုံးသပ်ပေးပါဒီခန္ဓာကိုယ်ကြီးတတန်တရာလုံးငါကိုငါဟာလှုပ်ခဲ့တဲ့ခန္ဓာကြီးဟာအခုဘာတွေရှိလဲယွန်တရားတွေဆက်ဆုပ်စရာတွေနဲ့စုဝေးထားတဲ့အစုဝေးကြီး ဆပင်တွေကလည်းယွန်းတွေကဆက်ဆုပ်စရာအခုမှုညင်းနေဒီကိုလုံးမှာပေါက်နေတဲ့မှုညင်းနေအလုံးကလည်းယွန်းတွေကဆက်ဆုပ်စရာပါလားခန္ဓာကိုယ်မှာပေါက်နေတဲ့မှုညင်းတွေဟာမြေသားမြတ်တွေတမန်မြတ်တွေအုံထားတဲ့ကဲ့သို့ခန္ဓာကိုယ်ပေါ်မှာမွညင်ပေါက်တယ်တဲ့မွညင်9000 9000ပေါက်မှုရှိတယ်မွညင်တွေဟာ မြေသာမြက်ခင်းရွာပြက်ကျင်းတို့ကိုညင်ကိုသောကိုထောင်ပေါင်းမှုဒါတွေဟာယုံတရားပဲရှိတယ်အတုပပင်အဒါကို သူ့ပါထင်းနေတာသူ့ရဲ့လက်မကြီးနေအမွှေးလေးတွေအမင်းလေးတွေပေါက်နေတာလေးတို့ตายပွဲလို့ထင်းနေတယ်တကယ်တမ်းကျတော့နွားတွေပေါ်မှာခွေးတွေပေါ်မှာပေါက်နေတဲ့အမွှေးမင်းမျိုးပဲဘာမှမထူးဘာမှလည်းအနှစ်သာရမရှိဘူးယွန်တရားဆက်ဆုပ်စရာကြီးပါလားဝေးတွေမင်းတွေ ယွန်စရာဆက်ဆုပ်စရာကြီးပါလားအချိန်ကြီးပွားပေးပါ ဒီကိုယ်လုံးမှာဖြန့်ဖြန့်ပြီးတော့ကြည်ပေးပါမွေးညင်းပေါက်တွေကြတော့ခန္ဓာကြီးတစ်ခုလုံးမှာလက်တွေကြောတွေခန္ဓာကိုယ်တွေခြေထောက်တွေအကုန်လုံးမှာနေရာနှံ့မှာပေါက်နေတဲ့မွေးညင်းပေါက်တွေဟာယွန်စရာဆက်ဆုပ်စရာပါလားခန္ဓာကိုယ်မှာပေါက်ရောက်နေတဲ့မွေးညင်းပေါက်တွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားယွန်စရာဆက်ဆုပ်စရာတွေမြင်အောင်ရှု ဒီခန္ဓာကိုယ်မှာရှိနေတဲ့ပွင့်ညင်းတွေဟာယွန်စရာဆက်ဆုပ်ပွဲပါလားလို့သမင်းတွေကလည်းယွန်စရာဆက်ဆုပ်ပွဲပါလားမွေးညင်းတွေကလည်းယွန်စရာဆက်ဆုပ်ပွဲပါလားအော်ယွန်စရာကြီးပဲဆက်ဆုပ်စရာကြီးပဲခေါင်းပေါ်မှာရှိနေတဲ့သမင်းတွေကလည်းယွန်စရာဆက်ဆုပ်စရာပါအော်ယွန်ပွဲကြီးပါလား ခန္ဓာကိုယ်အောင်ရှိနေတဲ့မွှင်းခြင်းတွေကလေယွန်စရာဆက်ဆုပ်စရာကြီးပါလားအကြိမ်ကြိမ်ပွားပေးပါမရောမနေနဲ့ငိုက်မနေသေးနဲ့အကြိမ်ကြိမ်ပွားပေးပွားပေးရှုကိုခန္ဓာကိုယ်ကြီးပေါ်မှာဒီမွှင်းခြင်းတွေကိုငါကိုလို့ကိုမထင်အောင်ဒီဆပင်တွေကိုငါကိုငါဟာဆိုတဲ့အစွဲကြီးကိုပြုတ်သွားအောင်ဒီယွန်တရားတွေကိုမြင်အောင်ကြည့်ဆက်ဆုပ်စရာတွေမြင်အောင်ကြည့် ဝိညာဉ်တွေဆံမင်းတွေဟာယွန်စရာဆက်ဆုပ်စရာပဲဒီဝိညာဉ်တွေဟာဘာတစ်ခုမှအနှစ်သာရမရှိယွန်စရာဆက်ဆုပ်ပွဲပါလားဝိညာဉ်တွေရဲ့အပေါ်မှာစဉ်းဉဏ်သုံးသပ်ပေးပါ လက်သက်ခြေသေးတွေကိုတခါနံပါတ်3ခုမြောက်လက်သက်ခြေသေးကိုညံနေကြည့်မိမိရဲ့လက်ဖြားခြေဖြားမှာရှိနေတဲ့အလုံးသော20သောလက်သက်ခြေသေးတို့သည်ဘာမှအနှစ်သာရမရှိယွန်တရားဆက်ဆုပ်เสียပါလားအဲ့ဒီသဘေတွေကိုရှေ့မှာပုံချကြည့်အရေးအမွေတွေကိုရှေ့မှာညာနဲ့ပုံချကြည့်လက်သက်ခြေသက်တွေလည်းဒီတိုင်းဆိုရင် တာယာဝယ်လို့ထင်နေကိုရှေ့မှာပုံချကြည့်လိုက်ပုံချကြည့်လိုက်အပြင်မှာချကြည့်လိုက်သုတ်တန်တသာတင်ញိုင်းဝါမှာရှိနေတဲ့အယိုးတွေအမာတွေအဲ့ဒါအတူတူပဲဘာမှမထူးဆန်းယွန်တရားကြီးဆက်ဆုပ်စရာကြီးလက်မှာကတ်နေတော့ငါလက်ငါလက်သေးလို့ဖြစ်နေတာခြေသေးလက်သေးတွေဟာယွန်တရားဆက်ဆုပ်စရာကြီးပါလားဒီခြေသေးလက်သေးတွေဟာလည်း ယွန်တရားဆက်ဆုပ်เสียကြည့်ပါလားအကြိမ်ကြိမ်ပွားပေးပါ သုံးခုမြောက်ကမ္မထံသဗ္ဗနေဟာယွန်တရားဆက်ဆုပ်เสียအမွေတွေဟာယွန်တရားဆက်ဆုပ်เสียအနာကိုတစ်ခုလုံးပေါက်ရောက်နေတဲ့အမွေတွေခြေသေးတွေလက်သေးတွေကလည်းယွန်တရားကြီးပါလားဆက်ဆုပ်เสียကြီးပါလားကြောင်လက်သေးခွေးလက်သေး တလိ္ဆန်ကြီးရဲ့လက်သေးတွေအဲ့ဒီတလိ္ဆန်ကြီးမှာရှိနေတဲ့လက်သေးခြေသေးနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ကခြေသေးလက်သေးအတူတူထားအတူတူပဲဘာမှမကွာအမာခံကြီးတွေလက်သေးနဲ့ကုတ်မိလိုက်ချိမိလိုက်တော့ပေါက်ပြဲသွားတာဒီလက်သက်ခြေသေးတွေဟာယွန်စရာပါလားဆက်ဆုပ်စရာပါလားငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ် ယွန်မွယ်ကြီးပါလားယွန်စရာကြီးပါလားသေသေးချာချာပွားပေးပါလက်သေးခြေသေးသုံးခုမြောက်ဆံမီရဲအမွေးရဲဝိညာဉ်ပေါက်လေးတွေလက်သေးခြေသေးဒီလက်သေးခြေသေးရလေယွန်စရာဆက်ဆုပ်စရာပါလားယွန်စရာဆက်ဆုပ်စရာပါဒီလက်သေးခြေသေး ယွန်စရာဆက်ဆုပ်စရာပါလားပွားများပေးပါအကြိမ်ကြိမ်နှလုံးသွင်းရောမနေသေးနဲ့ဘုရားသာသနာတော်ကြီးနဲ့တွေ့လို့ဒီလိုတဏှာယာကငြိမ်းချောင်းနိုင်ချောင်းဖြစ်တဲ့ဒီကမ္မထန်တွေကိုဘုရားရှင်ဘောရမရကြီးပေးလို့သာကျင့်ဝင်ရတာယွန်စရာဆက်ဆုပ်စရာပဲဉာဏ်နဲ့သိရဘုရားရှင်ရဲ့ကျေးဇူးကြောင့် လက်သက်ခြေသက်တွေဟာယွန်စရာဆက်ဆုပ်ပွဲကြီးပါလားအချိန်ချင်းရှုပေးပါ သုံးသပ်ပေးပါခြေသက်လက်သက်တွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီတိုင်းယွန်စရာလို့မထင်ရင်ကိုယ့်ရဲ့ရှေ့မှာညံနဲ့ချကြည့်လက်သက်တွေခြေသက်တွေကိုချွတ်ပြီးချကြည့်အပြင်မှာချကြည့်အဲချထားတဲ့လက်သက်ခြေသက်ခွေးတွေကြောင်းတွေကြက်တွေငှက်တွေမှာရှိနေခြေသက်လက်သက်နဲ့အတူတူထားကြည့်အတူတူပဲဘာမှအနှစ်သာရမရှိဘူးယွန်စရာတွေကြီးပဲ ဒီခြေသက်လက်သက်တွေကယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဘာမှနှစ်သာရမရှိယွန်စရာဆက်ဆုပ်စရာပါလားအချိန်ချင်းပွားပေးပါချိန်ချင်းနှလုံးသွင်းပေးချိန်ချင်းပွားပေး သံပင်တွေဟာလည်းယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားခန္ဓာကိုယ်တစ်ခုလုံးမှာပေါက်ရောက်နေတဲ့ဝိညာဉ်တွေအမွှေးတွေကလည်းယွန်စရာဆက်ဆုပ်စရာပါလားလက်သေးခြေသေးတွေကလည်းယွန်စရာဆက်ဆုပ်ွယ်ပါလားကိုယ့်ရဲ့လက်သေးတွေခြေသေးတွေယွန်စရာဆက်ဆုပ်စရာပါလား ညွန်စရာဆက်ဆုပ်စရာလက်သေးတွေခြေသေးတွေဟာညွန်စရာဆက်ဆုပ်စရာပါလားကြင်ငြိမ်ပွားပေးပါဒီမီရဲ့သမင်းလေးဟာယွန်စရာကြီးပါလားသမင်းလေးဟာတကလုံးမှာပေါက်ရောက်နေတဲ့အမွှေးတွေဟာလည်းပဲယွန်စရာကြီးပါလား ခြေသေးတွေလက်သေးတွေကလည်းယွန်းတရားဆက်ဆုပ်ပွဲရပါလားနံပါတ်၄ခုမြောက်သွားမိမိရဲ့ပါဇက်ထဲမှာရှိနေတဲ့သွားတွေဖြူရောင်ဖြစ်တဲ့အဲ့ဒီသွားတွေဟာအမြဲတမ်းတိုက်ပေးရတယ်ချွတ်ပေးရတယ်ဒီပါဇက်ထဲမှာတိုက်တာချွတ်တာတွေမလုပ်ရရင်ပါဇက်ထဲကပုတ်စောနန်း ဒီသွားတွေကလည်းယွန်တရားကြီးပါလားခန္ဓာကြီးသားမှာရှိနေစင်သွားမြင်းသွားနှွားတွေခွေးတွေကြက်တွေဝက်တွေလည်းသွားရှိတာသူတို့သွားယိုးနဲ့ကိုယ့်ရဲ့သွားယိုးအတူတူချကြည့်အတူတူပဲဘာမှနှစ်သာတာမရှိဘူး သွားတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားသွားတွေရဲ့အပေါ်မှာယွန်စရာဆက်ဆုပ်စရာဘာမှနှစ်သားရမရှိဒီတိုင်းညာနဲ့မမြင် ရှေ့မှာအာယုံနဲ့ပြုတ်ပြီးချကြည့်အပြင်မှာထုတ်ကြည့်ကိုယ့်ရဲ့ညာနဲ့ထုတ်ကြည့်လိုက်ရင်သိတယ်အပြင်ရောက်သွားပြီဆိုရင်ဒီသွားငါသွားမဟုတ်တော့ယွန်စရာလို့သိတယ်ညာနဲ့အဲ့ဒါမျိုးဆင်ញင်ကြည့် ကိုယ့်ရဲ့အတွင်ကိုလည်းဆင်ញင်ရမယ်အပြင်ကိုလည်းဆင်ញင်သုံးသပ်ကြည့် ဆပင်တွေဟာယွန်တရားဆက်ဆုပ်ပွဲပါလားယွန်တရားဆက်ဆုပ်ပွဲရာကြည်ပါတကားခန္ဓာကိုယ်တစ်ခုလုံးမှာပေါက်ရောက်နေတဲ့ဝိညာဉ်ပေါက်တွေအလုံးဟာလည်းယွန်တရားဆက်ဆုပ်เสียပါတကားခြေသေးလက်သေးတွေကလည်းယွန်တရားဆက်ဆုပ်ပွဲရာကြည်ပါတကား သွားတွေကလည်းယွန်စရာဆက်ဆုပ်ကြရကြည်ပါတကား သုံးသပ်ပေးပါခြေသေးတွေလက်သေးတွေသွားတွေဘာတစ်ခုဒီခန္ဓာကြီးကမတတ်တာအနှစ်သာရမရှိဘူးယွန်တရားတွေပဲရှိတယ်ဆက်ဆုပ်စရာတွေပဲရှိတယ်သမေနေရလဲယွန်တရားဆက်ဆုပ်ဆိုဝေယဘာတကားသမေနေရလဲယွန်တရားတွေဆက်ဆုပ်စရာ မွေးညင်းပေါက်တွေကလည်းယွန်တရားတွေဆက်ဆုပ်စရာတွေပေါက်နေတဲ့ခြေသေးတွေလက်သေးတွေကလည်းယွန်တရားဆက်ဆုပ်စရာတွေသွားတွေကလည်းတိုက်ချွတ်ဆေးကြောပြီးအများရန်လှုပ်ပေးတယ်သွားတွေကလည်းယွန်တရားဆက်ဆုပ်စရာပါတကားဒီသွားတွေက နော်ငါးခုမြောက်ကအရေးခန္ဓာကိုယ်ကြီးပေါ့တစ်ခုလုံးကိုဖုံးလွှမ်းထားတဲ့အရေးတူတွေအရေးပါတွေဒီအရေးတွေဟာလည်းပဲခွာတာချကြည့်လိုက်နွားရည်ခွေးရည်တလိษံကောင်းတွေရဲ့အရေးကွန်နဲ့ဘာမှမထူးကိုယ်ခန္ဓာကိုယ်ရဲ့အရေးတွေဒီအရေးတွေဟာလည်းယွန်စရာဆက်စုပ်ပွေရာကြည့်ပါတကား ပျော်စရာကြီးပါလားဆက်စုပ်ဖွယ်ရာကြီးပါလားဒီရေတူရေပါးတွေဟာယွန်စရာဆက်စုပ်ဖွယ်ပါတကားလို့အချိန်ချင်းရှု ခန္ဓာကိုယ်တစ်ခုလုံးဖုံးလွှမ်းနေတဲ့အရေးအဲ့ဒီအရေးတွေဟာယွန်တရားဆက်ဆုပ်ဖွယ်ပါလားနွားရည်ခွေးရည်သိုးရည်စိတ်ရည်အရေးကွန်တွေအဲ့ဒီအရေးကွန်တွေဟာဘာမှအနှစ်သာရလည်းမရှိဘူးဒီခန္ဓာကိုယ်ကြီးတစ်ခုလုံးအရေးကွန်တွေရှေ့မှာခွာချပုံထားကြည့်ကဲအဲ့ဒါတာယာပွဲလားယွန်ရှာပွဲလားဉာဏ်နဲ့ကြည့်ခြေသက်လက်သက်တွေရှေ့မှာပုံချကြည့် ရေသူရေပါတွေကို ရှေ့မှာပုံချကြည့်ဆမင်းတွေကိုရှေ့မှာပုံချကြည့်မွေးညင်ပေါက်တွေကိုအကုန်လုံးရိပ်ပြီးပုံချကြည့်ခြေသက်လက်သက်တွေပုံချကြည့်သွားတွေကိုထုတ်ပြီးတော့ပုံချကြည့်ညာနဲ့ကြည့်ခိုင်းတာပြင်ပမှာအဲ့လိုမျိုးချကြည့်လိုက်ရင်ဥစဉ်တို့တရားဓမ္မတွေ ဘယ်ဟာမှตายရပွဲနှစ်သက်ပွဲဆိုတာမရှိဘူးယွန်တရားဆက်ဆုပ်ပြရကြည့်ပါတကားအပုတ်ကြီးတွေအပွားကြီးတွေယွန်တရားဆက်ဆုပ်စရာကြီးတွေပဲရှိပါလားဒီ၅မျိုးသောအချင်းရာတွေသေးသေးချာချာညံနဲ့သုံးသပ်ကြည့်ကိုညံနဲ့ခေါင်းပေါ်ဓာရိုက်တင်ခန္ဓာကိုယ်ကြည့်လို့ညံမထင်ရင်ဒါရှေ့မှာပုံချကြည့်ဆရာဆရာတော်လှည့် တေချတော်ဆရာတော်တို့ဒီဟာကိုရှုတဲ့ပဏိတဝေဒနီကကျမ်းထဲမှာကြောအဲ့လိုချပြီးတော့ရှုခိုင်းကြည့်တယ်လောက်ကြည့်တဲ့အခါကျတော့ဉာဏ်ထဲမှာပို့ပြီးတော့ယွန်ပွဲတွေပို့မြင်ရတယ်စစချင်းကိုယ်ခန္ဓာကိုတင်ရှုတော့မရှုနိုင်ตายပွဲလို့ထင်ထားတဲ့ခန္ဓာကြီးအပြင်းမှာညာနဲ့ဆွတ်ထုတ်ကြည့်လိုက်တဲ့အခါဩယွန်စရာတွေဆွတ်ထုတ်စရာတွေပါလားစာမင်းလေးကိုရှေ့မှာတပုံပုံကြည့် ခြားကြည့်ညာနဲ့ဒီတိုင်းခေါင်းပေါ်ရှုလို့မမြင်ရင်ရှုတာတော့ခေါင်းပေါ်မှာပဲရှုရမှာညာနဲ့အပြက်ကိုမြင်အောင်လို့ညာနဲ့အပုပ်ပွားတွေကိုမြင်အောင်လို့ညာနဲ့ကြည့်ခိုင်းတာဆာမင်းလေးဟာယွန်ဇာကြီးဆက်ဆုပ်ဇာကြီးပါတကားအမွေးတွေဟာလည်းယွန်ဇာဆက်ဆုပ်ဇာကြီးပါတကားခြေသေးလက်သေးတွေကလည်းယွန်ဇာဆက်ဆုပ်ပွဲကြီးပါတကား သွားတွေကလည်းပဲယွန်တွေကဆက်စုပ်ပဲဆက်စုပ်ပွဲကြည့်ပါတကားအရေးတွေကလည်းယွန်တွေကဆက်စုပ်ပွဲကြည့်ပါတကားသမင်းရဲ့ဝိညာဉ်ရဲ့လက်သက်ခြေသက်ရဲ့သွားရဲ့အရေးရဲ့ငါးမျိုးတခါဒါအနုလုံး ပฏิလုံပြန်ပြီးတော့ရှုကြည့်အဲ့ဒီအရေတွေဟာယွန်တရားကြီးပါလားဆက်ဆုပ်เสียကြီးပါတကားခန္ဓာကိုယ်တစ်ခုလုံးကိုပြန့်နေတဲ့အရေတွေနေရာသမှာရှိနေတဲ့အရေတွေနွားရေခွေရေစိတ်ရေသိုးရေအတူတူဒါအတူတူပဲအဲ့ဒါကြီးတွေကိုများခွာချပြီးတော့တေချာတာမကောင်းတဲ့အနတ်တွေထွက်အပုံနတ်တွေထွက် ဒီအရေးတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားသွားတွေကိုပြန်ကြည့်ဒီသွားတွေကလည်းတိုက်ဟာချွတ်ဟာမြဲတမ်းလှုပ်ပေးနေရတာယွန်စရာဆက်ဆုပ်စရာကြီး အရေတွေကလည်းယွန်းစရာဆက်စုပ်စရာကြီးပါတကားပုတ်ရမယ်သဘောကြီးတွေပွားရမယ်သဘောကြီးတွေသွားတွေကလည်းပဲဆက်စုပ်စရာယွန်းရှားပွဲကြီးပါတကားခြေသက်လက်သက်တွေခြေသက်လက်သက်တွေကလည်းယွန်းစရာဆက်စုပ်ပွဲကြီးပါတကား န္ဓာကိုယ်မှာရှိနေတဲ့အမွေတွေဒီကိုယ်လုံးမှာပြန့်နှံ့နေတဲ့ပေါက်နေတဲ့အမွေတွေကလည်းပဲနွားမွေခွေးမွေကြွဲမွေတိလိษံတွေကအမွေနဲ့အတူတူပဲမာဒီတိလိษံတွေသေးလို့ပြစ်ထားတဲ့အခါကျတော့အဲ့ဒီပေါ်မှာရေကွန်တွေအမွေတွေအဲ့ဒါနဲ့ကိုယ့်ရဲ့ခေါင်းမှာရှိနေတဲ့ခန္ဓာကိုယ်မှာရှိတာအတူတူထားအတူတူပါပဲဘာမှမကွာပါဘူးတဲ့ မွေတွေကလည်းပဲယွန်တရားဆက်စုပ်ပွဲကြည့်ပါတကားဆာမင်းတွေကလည်းယွန်တရားဆက်စုပ်ပွဲကြည့်ပါတကားဆာမင်းရဲ့မွေညင်းရဲ့လက်သေးခြေသေးရဲ့သွားရဲ့အရေးရဲ့ဒီ၅မျိုးကိုပြန်ပြန်အလန်လန်စင်ញံသုံးသပ်ပေးပါ စင်ញံသုံးသပ်ပေးပါဒီခန္ဓာကိုယ်ပေါ်မှာတဏှာတွေຢာကတွေငြိမ့်ဖို့ လောဘမိတွေငြိမ့်ဖို့ဒေါသမိတွေငြိမ့်ဖို့မောဟမိတွေငြိမ့်ဖို့မြတ်စွာဘုရားကြီးဟောပေးခဲ့တာလောဘငြိမ့်အောင်ဒေါသငြိမ့်အောင်မောဟငြိမ့်အောင်ကိုယ့်ရဲ့ခန္ဓာကိုယ်ကို အပြစ်မြင်အောင်ရှာရဒီခန္ဓာကိုယ်အပြစ်မမြင်လို့ဒုက္ခလို့မမြင်ခဲ့ဘူးဒီခန္ဓာကိုယ်အပြစ်မြင်မှဒုက္ခလို့မြင်တာခန္ဓာကြီးရဲ့ယွံပွဲတွေဆက်ဆုပ်ပွဲတွေဒီ၅မျိုးကိုသစ္စာပစ္စကကမ္မထံလို့ခေါ်တယ် ဒါနဲ့သောတာပန်နေတီးကြတယ်သဂရကနေတီးကြတယ်နာကနေတီးကြတယ်ယဟန္တာတွေဖြစ်တဲ့အထိဒီကမ္မထာနဲ့ပဲနိဗ္ဗာန်ကိုကုကုံညတာအများကြီးရှိခဲ့တယ်တရားပိစကကမ္မထာနဲ့ခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့နေတဲ့အရေးတွေဟာ ယွန်တရားကြီးပါလားဆက်စုပ်စရာကြီးပါတကားကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာရှိနေတဲ့သွားတွေကလည်းယွန်တရားဆက်စုပ်ပွဲကြီးပါတကားခြေသေးလက်သေးတွေကလည်းယွန်တရားဆက်စုပ်ပွဲကြီးပါတကားခန္ဓာကိုယ်မှာပေါက်နေတဲ့ပွင့်ခြင်းပေါက်လေးတွေကလည်းယွန်ပွဲဆက်စုပ်ပွဲကြီးပါတကား ခေါင်းပေါ်မှာရှိနေတဲ့ဆပင်တွေကလည်းယွန်တရားဆက်စုပ်ပွဲကြည့်ပါတကားတင်ကြီးပွားပြပါဆမီရဲ့အမွေးရဲ့လက်သက်ခြေသက်ရဲ့သုံးခုသွားရဲ့အရေးရဲ့နောက်ထပ်နှစ်ခု၅ခုဒါလေးကိုလွယ်အောင်မှတ်ပြီးတော့ပွားပြပါ ဒီ7နေရာလဲညွန်စရာဆက်စုပ်ပွဲကြည့်ပါလား သုံးသပ်ပေးပါ စပင်းတွေဟာယွန်တရားဆက်ဆုပ်ပေးရပါလားယွန်တရားကြီးပါလားဒီစပင်းတွေဟာယွန်တရားကြီးပါလားခန္ဓာကိုယ်မှာပေါက်နေတဲ့မွေးညင်းတွေကလည်းယွန်တရားပါပါယွန်တရားကြီးပါလားခြေသေးတွေလက်သေးတွေကလည်းယွန်တရားဆက်ဆုပ်ပေးရပါတကား သွားတွေကလည်းယွန်တရားဆက်ဆုပ်ပွဲရာကြည့်ပါတကားအရေးတွေကလည်းယွန်တရားဆက်ဆုပ်ပွဲရာကြည့်ပါတကားအရေးတွေကယွန်တရားဆက်ဆုပ်ပွဲရာကြည့်ပါတကားသွားတွေဒီယွန်စရာဆက်ဆုပ်ပွေရာကြည့်ပါတကား လက်သေးခြေသေးတို့သည်ယွန်စရာဆက်ဆုပ်ပွေရာကြည်ပါတကားခန္ဓာကိုယ်တစ်ခုလုံးမှာပေါက်နေတဲ့အမွှေးတွေသည်ယွန်စရာဆက်ဆုပ်ပွေရာကြည်ပါတကားဆာမင်းနေသည်ယွန်စရာဆက်ဆုပ်ပွေရာကြည်ပါတကားဆာမင်းရဲ့မွေညင်းရဲ့လက်သေးခြေသေးရဲ့၃ခု သွားရဲ့အရေးရဲ့ဆိုတော့၅ခုအသွားတက်လက်၃တက် ပြန်တက်လက်၃တက်အသွားပြန်အပြန်ပြန်အလှန်လှန်၃တက်ပြပါဒီသပင်ကိုငါသပင်လို့ကိုမစွဲတော့အောင်ငါအရေးလို့အမွှေးတွေကိုငါအမွှေးလို့မစွဲအောင်ခြေသေးလက်သေးတွေကိုငါခြေသေးငါလက်သေးလို့ကိုမစွဲအောင်သွားတွေကိုငါသွားလို့ကိုမစွဲအောင်အရေးကိုငါအရေးလို့ကိုမစွဲအောင်တိဘာဝိတာဘုဒ္ဓိကတာအကျဉ်း ထောင်တောင်းတိမ့်တံမကပွားနေပါတဲ့ပွားနေတဲ့အချိန်မှာလောဘတွေကင်းနေတဲ့ဒေါသတွေကင်းနေတဲ့မောဟတွေကင်းနေလို့ရသော်ပြောဟာဒီကာယကတ္တတတိကိုအဲ့ဒီလိုပွားများသုံးသပ်ပြီးစီနေနေရင်အဲ့ဒါတဏမာနဒိဋ္ဌိတွေကင်းနေလို့နိဗ္ဗာန်ကိုခံစားနေတဲ့ပုဂ္ဂိုလ်လို့ရသော်ဘုရားပြောတာဒါမို့ဒီဟာကမ္မထံကိုတေချာပွားပေးပါစီညင်ပေးပါအခု၅မျိုးကိုအကျဉ်းချင်းအပြည့်အမြအလှလှ ခါတဲ့ကမ္မထာနီးလေးတခါတဲ့ပွားများနီးရသွားဇာမင်းလေးဟာယွန်တရားဆက်စုပ်ပွဲရပါတကားဒီဘလုံးမှာပေါက်နေတဲ့မွေးညင်းပေါက်တွေကလည်းယွန်တရားဆက်စုပ်ပွဲရပါတကားခြေသက်လက်သက်တွေကလည်းယွန်တရားဆက်စုပ်ပွဲရကြည့်ပါတကားသွားတွေကလည်းပဲယွန်တရားဆက်စုပ်ပွဲရကြည့်ပါတကား သုံးသပ်ပေးပါအရေးတွေဟာလည်းယွန်စရာဆက်ဆုပ်ပွဲရကြည့်ပါတကားသွားတွေကလည်းယွန်စရာဆက်ဆုပ်ပွဲရကြည့်ပါတကားခြေသေးလက်သေးတွေကလည်းယွန်စရာဆက်ဆုပ်ပွဲရကြည့်ပါတကား မွေးတွေကလည်းပဲယွန်စရာဆက်ဆုပ်ပွေရကြည့်ပါတကားဆံပင်တွေကလည်းပဲယွန်စရာဆက်ဆုပ်ပွေရကြည့်ပါတကားအာလုံးယွန်စရာဆက်ဆုပ်ပွေရကြည့်ပဲရှိပါလားယောက်ျားဆိုတာမရှိမိန်းမဆိုတာမရှိပုဂ္ဂိုလ်တ attva မရှိယွန်စရာဆက်ဆုပ်စရာတွေနဲ့ပြည့်နေတဲ့တဘာဝတရားကြီးပဲသဘောပဲရှိတယ် ဒီဆပင်ဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအတူရှည်လိုက်တိုးလိုက် ရှူလိုက်မဲလိုက်သူ့သူ့ဘောသူဆောင်းနေတာမဖိမလိမ့်မထိုင်ဒီဆိုရင်နေရမကောင်းတဲ့အနံ့တွေပဲထွက်လို့ဩဒီဆိုရင်နေရယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါဝမ်းမြောက်ပေးပါသုံးသပ်ပေးပါ စပင်းတွေဟာယွန်စရာဆက်ဆုပ်ဖွယ်ရာကြီးပါတကားကောင်းမမရှိနေတဲ့စပင်းတွေဟာဘာမှအနှစ်သာရမရှိငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ယွန်စရာဆက်ဆုပ်ဖွယ်ရာပဲရှိပါလားခန္ဓာကိုယ်ကြီးပေါ်မှာပေါက်ရောက်နေတဲ့ ဝိညာဉ်တွေအားလုံးကလည်းပဲဘာမှနှစ်သာရမရှိယွန်တရားဆက်ဆုပ်ဖွယ်ရပါတကား20တော့ခြေသေးလက်သေးတွေဒီခြေသေးလက်သေးတွေကလည်းယွန်တရားဆက်ဆုပ်ဖွယ်ရပါတကား သွားတွေကလည်းယွန်းတွေကဆက်ဆုပ်ပေါ်ရပါတကားခန္ဓာကိုယ်တစ်ခုလုံးကို ဖုံးလွှမ်းထားတဲ့အရေးတွေကလည်းခွေရည်နွားရည်တွေသိုးရည်စိတ်ရည်တွေလိုပဲဘာမှအနှစ်သာရမရှိယွန်းတွေကဆက်ဆုပ်ပေါ်ရပါတကားချာကြည့်ပုံချကြည့်အဲ့ဒီအရေးတွေ ဒီတိုင်းညံနဲ့ဆက်ဆုပ်ဖွဲ့လို့မမြင်ရင်အဲ့ဒီအရေးတွေကို ချွတ်ပြီးတော့ရှေ့မှာတပုံပုံကြည့်သွားတွေကို ချွတ်ပြီးတော့တပုံပုံကြည့်ခြေသက်လက်သက်တွေချွတ်ပြီးတပုံပုံကြည့်ဝိညာဉ်ပေါက်တွေအဲ့ဓာတွေကိုချွတ်ပြီးတော့တပုံပုံကြည့်ဆဗင်တွေကိုရှေ့မှာချွတ်ပြီးတပုံပုံကြည့်အဲ့ဒီပုံချကြည့်လိုက်တဲ့အခါကျတော့ဩ ဆပင်တွေကလည်းရှေ့မှာမြန်ချထိုင်ယွန်တရားပဲငါဒီခွေးတွေကျွဲတွေအမိတွေခေါင်းတွေအဲ့ဒီမှာရှိနေအမွေးမင်းနေနဲ့အတူတူရောထားကြည့်ဒီဆပင်အတူတူပဲဘာမှမကွာဒီဆပင်တွေဟာညာနဲ့ရှေ့ကိုချကြည့်ဒီကတော့ယွန်းလာဖို့ပဲမုံလာဖို့ပဲဒီပေါ်ကိုတွေ့တာကတ်ညိတဲ့ ဏမာနဒိဋ္ဌိတွေမဖြစ်ဖို့ပဲအရေးကြီးတာရှုပါပွားပါသမင်နေရာလဲယွန်နေရာ ဆက်ဆုပ်เสียပါလားကဝိညာဉ်နေရာလဲပဲယွန်နေရာဆက်ဆုပ်ပေးရပါတကားခြေသေးလက်သေးတွေကလည်းယွန်နေရာဆက်ဆုပ်ပေးရပါတကား သွားတွေကလည်းယွန်စရာဆက်ဆုပ်ွယ်ရပါတကားအရေးတွေကလည်းယွန်စရာဆက်ဆုပ်ွယ်ရပါတကားနွားတွေခွေးတွေရှိသေးတယ်အမွေတွေအမင်းတွေအရေးတွေအခုကိုယ်ခန္ဓာကိုယ်ရှိရတဲ့အတူတူပဲရှေ့မှာညာနဲ့လဲခြားကြည့်စင်ရင်ကြည့်သုံးသပ်ကြည့်ကိုယ်ခန္ဓာကိုယ်ကလည်းပြန်ပြန်လှည့်လှည့်သုံးသပ် ဒီခန္ဓာကိုယ်ကြီးပေါ်မှာယွန်းလာအောင် မုန်းလာအောင်ဆက်ဆုပ်ဖွယ်တွေဖြစ်လာအောင်ဘာမှအနှစ်သာရမရှိတာတွေကိုငါကိုငါဟာငါဥစ္စာလို့ထင်ပြီးတော့တဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်ဆွဲလန်းကြတတ်မှတ်ကြမာနေတက်ကြဒီခန္ဓာကိုအမှန်မမြင်လို့ဒီခန္ဓာကိုအမှန်မသိလို့အမှန်ကိုမြင်အမှန်ကိုသိလာအောင်လို့သစ္စာဘုရား န္ဓာကိုယ်ကြီးတစ်ခုလုံးကိုဒါအထုပ်ကို ဖြည့်ကြည့်ခိုင်းတာသုံးသနှစ်ခုဒါသာစူဝေးထားတဲ့အစူဝေးကြီးကို ချော်တယ်လို့ထင်းနေတယ်လှတယ်လို့ထင်းနေတယ်ตายာဝယ်လို့ထင်းနေတယ်ဘာမှตายာဝယ်ဆိုတာမရှိဘူးသဘင်တွေကလည်းตายာဝယ်မရှိအရေးတွေကလည်းตายာဝယ်မရှိဝိညာဉ်တွေကလည်းตายာဝယ်မရှိ ခြေသေးလက်သေးတွေကလည်းตาရပွဲမရှိသွားတွေကလည်းตาရပွဲမရှိအရေးတွေကလည်းตาရပွဲမရှိဩအကုန်လုံးယွန်တရားတွေဆက်ဆုပ်စရာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားယွန်ပွဲတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားဘယ်မှာလဲယောက်ျားဘယ်မှာလဲမိန်းမဘယ်မှာလဲငါဘယ်မှာလဲသူ ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူး32ခုရတာအစုဝေးကြီးဒါကြီးကိုယောက်ျားလို့ပြောနေတာမိန်းမလို့ပြောနေတာဖြူတယ်မဲတယ်လို့ပြောနေကြတာကြရန်ကြတော့32ခုရတာအစုဝေးရဲ့ယွန်တရားပဲရှိတယ်ဆက်ဆုပ်စရာပဲရှိတယ်ဒါကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားအမန်နေတက်မနေကြနဲ့မာနရီတက်မနေကြနဲ့မေ့လျော့မနေကြနဲ့ ဆင်ញင်မှာသုံးသပ်ပါဘာဝိတာဘူလီကတာအကျဉ်းကြီးသုံးသပ်နေပါသုံးသပ်ရင်သုံးသပ်ရင်တမာတိတွေတက်လာလိမ့်စိတ်ကိုဖေးမရောက်စေနဲ့ ဆံမင်းတွေဟာယုံတရားကြီးပါလားဆက်ဆုပ်ဆရာကြီးပါနာကိုတစ်ခုလုံးမှာပေါင်းလျောက်နေတဲ့အမွေတွေအလုံးကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားလက်ဖြားတွေခြေဖြားတွေမှာရှိနေတဲ့လက်သက်ခြေသေးတွေကလည်းပဲခွေကြောင်ကြက်ငှက်မှာရှိနေတဲ့လက်သက်တွေနဲ့အတူတူပဲယွန်စရာဆက်ဆုပ်စရာကြီးပါတကား သွားတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားခန္ဓာကိုယ်မှာပုံလွှမ်းထားတဲ့အရေးတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားဒီရေကုန်တွေမှာဟိုနာလာပေါ့ဒီနာလာပေါ့ အားလုံးတရားဓမ္မတို့ဖြုတ်လို့ရပါပြီဖြည်းဖြည်းချင်းလေးလက်ဖြားလေးခြေဖြားလေးဝေလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပြပါ